သာသနာတော်တက္ကရာ2550ခုခုနှစ်ဝဇာတက္ကရာ1389ခုနှစ်ပထမဝဇူလာဇန်တရက်ခရစ်နှစ်2015ခုဇွန်လ16ရက်အင်္ဂါနေ့အမေရိကန်နိုင်ငံမီလင်းစီနယ်ခြေလဘာစပရင်မြို့မင်္ဂလာရမကျောင်းတက်မင်္ဂလာရမဆရာတော်ဓမ္မတာမီနဲ့ပြည်ပြည်တင်းကြီးတို့မှာ ကြီးမိုးကျင်းပအပ်သောရှင်မင်းဝန်ဆရာတော်ဤမဟာစီတတိပဋ္ဌာန်အချိန်ပြည့်စရည်တရားစခန်းပွဲ၌ဘုန်းကြီးဓမ္မဒါနတရားလူပေးလူမှာတော့တတိပဋ္ဌာန်သုတ်တံဒေသနာတော်မှာလာတဲ့သာမဇေညာ၄ပါးရှုမှတ်ပွားဆိုတဲ့တရားဒေသနာတော်ကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ် ရှင်ပိုင်းကဘုန်းကြီးတို့ယောဂီများကိုတတိပဌာန်၄ပါးရှုမှတ်ပုံလေးဟောခဲ့ပြီးဣရိယာပုလေးပါးရှုမှတ်ပေါ်များအထုပုံလေးလည်းဟောခဲ့မနေ့ကစပြီးတော့တတိပဌာန်ဓမ္မစင်ညာ၄ပါးတရားကိုဘုန်းကြီးမနေ့ကဟောခဲ့အဲ့ဒီဓမ္မစင်ညာ၄ပါးမှာတတ္ထကဓမ္မစင်တပ္ပယဓမ္မစင် ဝဇရတံပဇင်အတံမောဟတံပဇင်ဆိုတဲ့ဒီလေးပါအဲ့ဒီလေးပါမှာတတ္တကတံပဇင်သဗ္ဗာယတံပဇင်ဆိုတာကလောကပြေးရာအတွက်လည်းပဲသုံးပြုလို့ရအကျိုးရှိမရှိစဉ်းစားတင့်တော်ဤမတော်ဤစဉ်းစားဒါလောကဘက်မှာလည်းပဲသုံးပြုလို့ရကုသိုလ်ရေးဘက်ကလည်းပဲကြည့်ပြီးတော့ ဘုရားကျောင်းကံစီရီပထိုးယဟန်သာငါစသည်ဖြင့်ချိန်ကတဲ့ခါကာလပူဇော်ဖူးမြော်တဲ့ချိန်ကကာလမှာမျိုးရည်အတွက်ကြိုးရှိနိုင်ပေမဲ့တပ္ပယတာဝဇင်နဲ့ကြည့်လိုက်တဲ့အခါကျတော့တင့်တော်ဤမတော်ဤချိန်ခါကြည့်ပြီးတော့မိမိတို့သွားတဲ့အချိန်မှာသွားလို့မသွားတဲ့အချိန်မှာရှောင်ကျင်ပြီးတော့နေကြဘူး။နောက်ဂောဇရတာဝဇင်နဲ့ပတ်သက်လို့တော့ တရားအထုတ်တဲ့ယောဂီသူတော်စင်များနဲ့အသင်တွေကိုဆုံးဖြစ်ပါတယ်ယောဂီသူတော်စင်များအတွက်ပြောဟောခဲ့ပါကောဇရတံပဇင်ရဲ့အတ္တမောဟတံပဇင်ရဲ့ဒီတော့ကောဇရတံပဇင်ဆိုတာကယုတ်တဲ့နတ်တဲ့တွေမပြတ်ရှုမှတ်ပွားများအားထုတ်နေတာကိုကောဇရတံပဇင်လို့ခေါ်ရတာယောဂီသူတော်စင်များဟာ အချိန်နဲ့တပြေးညီပေါ့အချိန်နဲ့တပြေးညီမိမိအိယာကနိုးတဲ့အချိန်ကစပြီးနိုးစိတ်ကစပြီးရှုမှတ်ဂျာထဲမှာပြုဝေကိစ္စတွေအားလုံးရှုမှတ်ပေါ်များအားထုတ်ပြီးတော့နောက်ဆုံးညအိယာပေါ်ရောက်ပြီးတော့ရှုမှတ်ပေါ်များအားထုတ်ရင်းနဲ့ပဲပြပြောတဲ့ချိန်ထိအောင် အစင်မပြတ်ရှုမှတ်ပွားများအားထုတ်နေတာကိုဒါဘောဇရတမစဉ်လို့ခေါ်တယ်ဘောဇရဆိုတာကျက်စားရနေမည်ပဲလောကမှာလူသားတွေဟာမိမိတို့ကျက်စားတဲ့နေရာတွေရှိကြပါတယ်မိမိတို့ဘုရုဇဉ်လူသားတွေဟာကာမဂုဏ်အာယုန်တွေထဲမှာကျက်စားနေကြတယ်ပြုံးဝင်နေကြတယ်ဘုတရားအားထုတ်တဲ့ယောဂီသူတော်စင်များကြတော့တရားအာယုန်ထဲမှာ ကျက်စားပြီးတော့တရားအာယုန်နဲ့ကြော်မှုရမယ်။ဘာအာယုန်နဲ့မှကျက်စားရမှာလဲ။တရားအာယုန်ပါဗျာ။တရားအာယုန်နဲ့မှာ။မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတကိပိဋိကေဝိတယေတဲ့။ဘုရားရှင်ကိုရောင်မြတ်ကြီးပိုင်စားအမွေနဲ့ပိုင်စားပေးထားခဲ့တဲ့နေမည်ဆိုတာရှိတယ်။အဲဒီမြတ်စွာဘုရားပိုင်စားပေးထားတဲ့နေမည်ထဲမှာပဲယောဂီပုဂ္ဂိုလ်က ကျက်စားနေတာဘုရားရှင်ကိုရောမြတ်ကြီးပိုင်စားပေးခဲ့တဲ့နေမြေကယရိဒာသတ္တာရောတတိပဋ္ဌာန်သတိပဋ္ဌာန်၄ပါးဟာမြတ်စွာဘုရားကယောဂီသူတော်စင်များရဲ့စိတ်ကလေးရဲ့ကျက်စားရာနေမည်သတိပဋ္ဌာန်၄ပါးဟာယောဂီသူတော်စင်တို့ရဲ့စိတ်ရဲ့ဘာလို့ရမယ့်နေရာလဲကျက်စားရမယ့်နေရာဘယ်ချိန်မှပဲဖြစ်ဖြစ်ဒီသတိပဋ္ဌာန်အာယုန်ထဲမှာ ကာနုပဒနာသတိပဋ္ဌာန်ထဲမှာကျက်စားနေရခံစားမှုဆိုတဲ့ဝေဒနာနုပဒနာသတိပဋ္ဌာန်အာယုံထဲမှာပဲမိမိစိတ်လေးကျက်စားနေရစိတ်ဓာနုပဒနာဆိုတဲ့မိမိရဲ့စိတ်လေးဖြစ်တိုင်းဖြစ်တိုင်းပုံမှာပဲကျက်စားနေရဓမ္မနုပဒနာဆိုတဲ့သဘောအာယုံထဲမှာပဲမိမိစိတ်ကလေးကကျက်စားနေရတယ်။ဒါကြောင့်ကမ္မထာနတ္တပန္နာအဝိဇ္ဇနာမေဝခောစရတံပစိညာ လိုတတိပဌာနာတာယုံမှာဖွင့်ပြတာကမ္မထာနာတပ္ပနာကမ္မထာရှုမှတ်မှုကမ္မထာတရားကိုအဝိဇဟနာမေဝမစွန့်ပဲမပြတ်ရှုမှတ်နေခြင်းတည်ပြလျင်ဂောဇရတံပစီညာဂောဇရတံပစီနေတယ်ယောဂီပုဂ္ဂိုလ်ဟာဒီတိပ္ပံအာယုန်ထဲမှာပဲမပြတ်ရှုမှတ်နေရထိုင်နေတဲ့အချိန်မှာလည်းပဲရှုမှတ်နေရ ရက်နေတဲ့အချိန်မှလည်းပဲရှုမှတ်နေရသွားနေတဲ့အချိန်မှလည်းပဲရှုမှတ်နေရလျှောင်းနေတဲ့အချိန်မှလည်းပဲရှုမှတ်နေရစားတဲ့တောက်တဲ့အချိန်တွေမှာပြုဝယ်ကိစ္စတွေပြုလုပ်နေတဲ့အချိန်တွေမှာအားလုံးအချိန်တိုင်းအချိန်တိုင်းမှာဒီတတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်နေပြီဆိုရင်အဲ့ဒီရှုမှတ်နိုင်နေတဲ့ပုဂ္ဂိုလ်ဟာခောစရတံပစဉ်ဖြစ်တယ် ဘောဇရတံပစဉ်ဖြစ်တယ်ဘောဇရတံပစဉ်ဖြစ်ပါတယ်အဲ့ဒီဘောဇရတံပစဉ်ဖြစ်လို့ဒီတံပစဉ်အားကောင်းလာတဲ့ခါကျတော့မှအတ္တမောဟတံပစဉ်အတ္တမောဟတံပစဉ်ဆိုတာမတွေးမဝေသိမှုလို့ဆိုတာရုပ်ကိုရုပ်တိုင်းနာမှုနာတိုင်းအမှန်ကိုအမှန်တိုင်းကိုရှင်းရှင်းလင်းလင်းသိတဲ့အသိကိုအတ္တမောဟတံပစဉ်မမြဲတာကိုမမြဲတဲ့အနေအားဖြင့်သိတယ် င်းရဲတာကိုဆင်းရဲတဲ့အနေအချင်းသိတယ်အစိုးမရတာကိုအစိုးမရတဲ့အနေအချင်းသိနေတာရှင်းရှင်းလင်းလင်းသိနေတာအာသမောဟတောင်စဉ်အာသမောဟတောင်စဉ်ဆိုတာဝိပဿနာဉာဏ်ကြီးဖြစ်နေတယ်ပေါ့ဗျာဘာဉာဏ်ကြီးဖြစ်နေတာလဲဝိပဿနာဉာဏ်ကြီးဖြစ်နေတာအဲလိုဝိပဿနာဉာဏ်ကြီးကိုဉာဏ်ဉာဏ်ကြီးဖြစ်ဖို့အတွက် ဝိပဿနာဉာဏ်ဉာဏ်ဉာဏ်ကြီးဖြစ်ပြီးတော့တရားဉာဏ်ဉာဏ်တွေ့ခြင်းနဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းယောဂီတိုင်းယောဂီတိုင်းဟာဘာတံပစဉ်ဖြစ်အောင်အားထုတ်ပါမယ်။ဘောဇရတံပစဉ်ဖြစ်အောင်အားထုတ်ပါ။ထပ်ပြီးမိမယ်ဘာတံပစဉ်ဖြစ်အောင်လေ။ဘောဇရတံပစဉ်ပါဗျာ။အေးဒါကြောင့်မို့ဒီမှာတံပစဉ်ပိုင်းမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီဘောဇရတံပစဉ်အရာမှာရှုမှတ်ပွားများအားထုတ်ပုံတွေကိုပဲဟောခဲ့တယ်။ ကုဏသပရံဘိက္ခဝေဘိက္ခုအဘိကန္တိပဋိကန္တိသံပဇာနာကာရိဟောတိအာလောကိတေဝိလောကိတေသံပဇာနာကာရိဟောတိသမိဉ္စီတေပတာရိတေသံပဇာနာကာရိဟောတိသံဃာတိပတ္တစီဝရဒရဏိသံပဇာနာကာရိဟောတိအတိတေပိတေခာယိတေတာယိတေသံပဇာနာကာရိဟောတိ ပု္ပ္ပာရပတ္တဝကမိသမဇာနာကာရိဟောတိကတိတိဒိနိသိနေသုတ်တေဇာဂရိတေပါတိတေဒုံနိဘာဝေသမဇာနာကာရိဟောတိဘေကဝေယံတော်များကိုจิตသားတို့ခုနသဗ္ဗရာရှုမပွားများအထုကိုနောက်တစ်မျိုးကဘိက္ခုယဟံတိဝါတရားထုံးနေတဲ့ယောဂီပုဂ္ဂိုလ်သည်အဘိက္ခန္တိရှေ့သို့သွားလတ်သော ပဋိက္ခတိနောက်သို့ဆိုလာသောတမ္ပဇာနာကာယေတိညာဖြင့်ပြုသည်ဝါတိလည်းပြုသည်ဟောသည်ဖြစ်၏တပိက္ခန္တပဋိက္ခန္တရှေ့သို့သွားရင်လည်းပဲအဲ့ဒီသွားနေတာလေးကိုသိနေရမယ်တကယ်လို့နောက်ကိုဆုတ်ရင်လည်းပဲနောက်ကိုလှည့်သွားရင်လည်းပဲနောက်ကိုဆုတ်သွားတာကိုသိနေရတယ် ဒါကြောင့်မို့အမှတ်တမဲ့နဲ့ဘာမှမပြုပါဘူးအမှတ်တတိနဲ့ပဲပြုပါဘာနဲ့ပဲပြုပါမှာလဲအမှတ်တတိနဲ့ပဲပြုပါမှာအေးတွားရင်လည်းပဲအမှတ်တတိလေးနဲ့ပဲရှေ့ကိုသွားတယ်ဆိုရင်အခုဘုန်းကြီးတို့ယောဂီများရှေ့ကိုတော့အများဆုံးသွားနေတာတခါတရံမှာနောက်ကိုဆုပ်ပြီးလှည့်သွားရတာရောမရှိဘူးလားရှိပါဘူးကြောင်းအားလျော်စွာနောက်ကိုဆုပ်ပြီးလှည့်သွားရတာရှိတယ်ဒါကြောင့်မို့မြတ်စွာဘုရားကရှေ့ကိုသွားရင်လည်းပဲတိလျက်ပြုတယ် နောက်ကိုဆုတ်သွားရင်လည်းပဲတိတိရပြုပြီးတော့ရှေ့ကိုသွားတယ်ဆိုရင်အများသောအားဖြင့်ရှေ့ကိုသွားတယ်သွားတဲ့အခါမှာကိုဘုန်းကြီးတို့ယောဂီများသွားတယ်သွားတယ်သွားတယ်ဒါတကယ်ကိုတိတိရနဲ့သွားနေတာပဲအမှတ်တတိနဲ့သွားနေတာဒီနဲ့ပုံပြီးတော့ပုံပြီးဒီပုံမှာပုံပြီးသိကျင်လို့ရှိရင်ညာခြေလမ်းတဲ့အခါမှာညာလမ်းတယ်ဘယ်ခြေလမ်းလိုက်တဲ့အခါမှာဘယ်လမ်းတယ် အဲ့လိုရှုမှတ်ပြီးတော့သွားနေတာဟာသိပြီးသွားတာလားမသိပဲသွားတာလားသိပြီးသွားတာပါသိပြီးသွားနေတာမိမိရဲ့စိတ်ရင်းဟာညာချိန်လမ်းရင်ညာချိန်ပေါ်မှာစိတ်လေးရောက်သွားဘယ်ချိန်လမ်းရင်ဘယ်ချိန်ပေါ်မှာစိတ်လေးရောက်သွားအဲ့ဒီပေါ်မှာသိနေသွားတယ်အဲ့ဒီညာလမ်းပင်လမ်းကိုတစ်ချက်မှတ်ကလေးနဲ့နိုင်နိုင်နေနေမှတ်နိုင်တဲ့ပုဂ္ဂိုလ်ကြတော့ရှေ့ကိုတိုးပြီးတော့ကြွားတယ်ချားတယ်ကြွားတယ်ချားတယ် အဲ့ဒီလိုရှုမှတ်မှုလေးနဲ့သွားနေတယ်တိလေးတိလေးရဲ့ဒီနဲ့ပို့ပြီးတော့ရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ကြတော့ကြွားတယ်လမ်းတယ်ချတယ်ကြွားတယ်လမ်းတယ်ချတယ်ဒီနဲ့ပို့ပြီးတော့ရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ကြတော့ဩကြွလာတာလေးတွေသိလိုက်တယ်ဆွဲလိုက်တာလေးသိလိုက်တယ်ရှေ့ကိုလှမ်းလိုက်တာလေးသိလိုက်တယ်တွတ်လိုက်တာလည်းသိလိုက်တယ် ခြေတော်ဘွားလေးချလိုက်တာလည်းသိလိုက်တယ်အောက်ကိုဖိပြီးနင်းလိုက်တာလည်းသိလိုက်တယ်ကြွားဆွဲလှမ်းလှုပ်ချနင်းဆိုပြီးအဲ့ဒီမှာ6ချက်ကြောလိုက်တဲ့အချိန်လေးဆွဲလိုက်တဲ့အချိန်လေးရှေ့ကိုလှမ်းလိုက်တဲ့အချိန်လေးအဲ့ဒီမှာကြွားဆွဲလှမ်းအောက်ကိုခြေတော်လေးလှုပ်ချလိုက်တဲ့အချိန်လေးချလိုက်တဲ့အချိန်လေးနင်းလိုက်တဲ့အချိန်လေးအဲ့ဒါလေးကိုတတိကပ်ပြီးတော့ရှုမှတ် ဒါကြောင့်အသေးစိတ်ရှုမှတ်တယ်ဆိုတာဟာတတိမကောင်းမဲနဲ့တတိမမြဲမဲနဲ့ရှုမှတ်လို့ရပါမလားမရပါဘူးခင်ဗျာအဲ့ဒါကြောင့်မို့ဘိက္ခန္တပဋိက္ခန္တရှေ့သို့သွားတဲ့အချိန်မှာလည်းပဲတိတိယနဲ့သွားနောက်ကိုပြန်ဆုတ်သွားရင်လည်းပဲတိတိယနဲ့သွားအခုဘုန်းကြီးတို့ဘုရားဘာဝဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်များယရဏသုံးပါးကိုတကယ်ယူသိလေးစားကြတဲ့ပုဂ္ဂိုလ်များဆိုရင် ဘုလိုဗျာရှိဓမ္မယုံမှာတရားရှုမှတ်တယ်တရားရှုမှတ်ပြီးတော့တဏှာကြီးပြုလို့တရားဖြုတ်ပြီးမိမိဈဉ္ဉံလျှောက်ဖို့အတွက်မိမိထိုင်တဲ့နေရာကနေထားမယ်ဆိုရင်ယောဂီပုဂ္ဂိုလ်ဟာထပြီးတဲ့အခါကျတော့ချက်ချင်းလှည့်မသွားဘူးနောက်ကိုတလန်းနှစ်လန်းသုံးလန်းဆုပ်လိုက်အဲ့ဒီမှာဆုပ်ဆုပ်သွားရင်အဲ့ဒီဆုပ်သွားတာလေးကိုလည်းသိနေတာဆုပ်တာလေးအဲ့လိုသိပြီးတော့မှတစ်ဖက်ကိုလှည့်ပြီးတော့သွားတာ အဲယဟန်တန်ခါများထံကနေပြီးတော့ဟောသွားပြီဆိုရင်လည်းဒီလိုပဲနောက်ကိုတလန်လန်လန်ဆုပ်လိုက်အဲလိုဆုပ်ပြီးတော့မှသွားအဲ့ဒီဆုပ်တဲ့အချိန်လေးမှာလည်းပဲအဲ့ဒီမှာနောက်ကိုဆုပ်တာကိုတိတိရဲ့နဲ့အဲ့ဒီလိုတတိလေးကပ်ပြီးတော့ရှုမှတ်မှုနဲ့သွားနောက်ဘာလောကိတေဝီလောကိတေတမ္ပဇာနာကာရီဟောတိရှေ့ကိုတဲ့တဲ့ကြည်လတ်တော်တဲ့စောင်းငဲ့၍ကြည်လတ်တော် တကယ်တော့ယောဂီပုဂ္ဂိုလ်များဟာအမြဲတမ်းရှုမှတ်နေတဲ့ပုဂ္ဂိုလ်များမျက်နှာလေးချပြီးတော့ရှိသေးတော်ကမျက်နှာချထားပြီးသွားတာပဲများပါသို့တော်လည်းပဲအကြောင်းအားလျော်စွာရှေ့ကိုကြည့်မိရင်လည်းပဲအဲ့ဒီကြည့်မိတဲ့အချိန်လေးမှာကြည့်ရမြင်လိုက်တဲ့ကံမှာမြင်တယ်ကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်ရှုမှတ်ရလိမ့်မယ် ကယ်လို့မိမိဟာစောင်းခဲ့ပြီးတော့ကိုယ်မှာအမှတ်တရနဲ့သွားတဲ့ပုဂ္ဂိုလ်ဟာတခါတရံမှာအချမ်းအာယုတစ်ခုကိုကိုကမြင်လိုက်တယ်လို့မျက်နှာလေးချပြီးသွားရင်ကအဲ့လိုမြင်လိုက်တယ်လို့ဖြစ်လိုက်တဲ့ကံမှာသိကျင်စူးစမ်းကျင်တဲ့စိတ်ဆန္ဒလေးနဲ့စောင်းခဲ့ပြီးတော့ကြည့်မိတာရောမရှိဘူးလားရှိပါတယ်ဗျာတကယ်လို့အဲ့ဒီလိုစောင်းခဲ့ပြီးတော့ကြည့်မိရင်လည်းပဲကြည်တယ်မြင်တယ်ကြည်တယ်မြင်တယ် တတိလွတ်ရမလားမလွတ်ရဘူးလားလွတ်ရပါဘူးလွတ်ရအဲ့ဒီလိုကြည့်တဲ့မြင်တာလေးကစားပြီးတော့မလွတ်အောင်သိချရှုတဲ့အဘိက္ခန္တပဋိက္ခန္တအလောကိတအလောကိတဝိလောကိတရှေ့ကိုတဲ့တဲ့ကြည့်ရင်လည်းပဲကြည့်တာမြင်တာလေးရှုလိုက်စောင်းခဲ့ကြည့်ရင်လည်းကြည့်တာမြင်တာလေးရှုလိုက်ဒီလိုရှုမှတ်နေတော့ဘဂရိအနေအချင်းမရှုဘဲမမှတ်ဘဲနောက်ကတတိမပါဘဲနဲ့ကြည့်နိုင်ပြီလို့ရှိရင်

အစင်းကလည်းယုတ်တရားဒီကမျက်စိကြည်ကလည်းယုတ်တရားမြင်သိမှုလေးကနတ်တရားမြင်ကကလေးမှာပါနေပါပဲတွေ့ရတယ်ရုံနဲ့နံဒါပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတာကိုသွားပြီးတော့မထင်တော့အဲ့ဒီပုံမှာဆင်းအာယုပုံမှာသွားပြီးတော့အနိတ္တတသဘောကြတာစီဆိုစိတ္တဆိုတာမရှိတော့ဒါကြောင့်မို့ဘုန်းကြီးတို့မြင်ကကလေးမှာကြည့်မိလို့ရှိရင်လည်းပဲအဲ့ဒီကြည့်တာမြင်တာလေးကိုတတိနဲ့ရှုပါ ဇောင်းနေပြီးတော့ကြည့်မြင်ရင်လည်းပဲအဲ့ဒီကြည်တာမြင်တာလေးကိုလေရှုပါတဲ့အာလောကိတိဝိလောကိတိသံဇာနာကာရီဟောတိဒီတိုင်းနဲ့တော့ယောဂီပုဂ္ဂိုလ်ဟာဟိုကြည့်ဒီကြည့်တောင်းကြည့်မြောက်ကြည့်မကြည့်ရဘူးအဲ့လိုကြည့်သွားနေတဲ့ပုဂ္ဂိုလ်ဟာလည်းပဲအမှတ်တတိပါပါမလားမပါတဲ့အတွက်ယောဂီနဲ့တူပါမလားတူပါဗျာတူတော့ယောဂီဆိုတာအမြဲတမ်းအမှတ်တတိပဲကနေရတယ် အဲဒီလိုအမတ်တတိနေကန့်နေဖို့အတွက်လည်းပဲသက္ကုံတရေဟာအထူးထိမ့်သိမ့်ထားတာသက္ကုံတရေမလုံခြုံတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှတမာရီမဖြစ်ဘူးသက္ကုံတရေမလုံခြုံဘူးဆိုရင်ဒီယောဂီတမာရီကိုမဖြစ်တော့ဒါကြောင့်မို့တကယ်ကြိုးစားအားထုတ်နေတဲ့ပုဂ္ဂိုလ်များသက္ကုံတရေကိုအထူးထိမ့်သိမ့်မှာသက္ကုံတရေကိုအထူးထိမ့်သိမ့်ပြီးတော့ပဲကိုယ့်ရဲ့ခန္ဓာမှာပဲရှုမှတ်မှုလေးမြဲနေအောင် ဒီလိုမဟုတ်ရင်မြင်ရတဲ့အစဉ်အာယုစီကိုစိတ်တည်ပြန့်ကုန်တတ်တယ်အဲ့လိုမပြန့်မိအောင်စက္ကုံတွေကိုဘာလုပ်ရမှာလဲထိမ့်သိမ့်ထားရမယ်အဲ့လိုစက္ကုံတွေကို ထူးထိမ့်သိမ့်ထားတဲ့အတွက်ကြောင့်မို့အဲ့ဒီမှာမြင်လာတွေဘာတွေအထူးရှုမှတ်စရာတောင်းမလို့တော့တကယ်လို့မလွဲမရှောင်တာအခုလို့ကြည့်မိခဲ့အခါလိုလေးဆိုရင်လည်းပဲမြင်သွားရင်ကြည့်တယ်မြင်တယ်နောက်ကရှုမှတ်စိတ်ကလေးနဲ့စောင်းငယ်ကြည့်မိရင်လည်းပဲအဲ့ဒီစောင်းငယ်ကြည့်တဲ့ကံမှာကြည့်တာမြင်လာတာလေးကိုရှုသွားဖို့ပဲ နောက်သမေစီတေပတာရိတေဓမ္မဇာနာကာရီဟောတိသမေစီတေဆန့်ထားတဲ့လက်ခြေကိုကွေးလတ်တော်ပတာရိတေကွေးထားသောလက်ခြေကိုဆန့်လတ်တော်ဓမ္မဇာနာကာရီတိလျက်ပြုပါလက်ကလေးကွေးတာဆန့်တာလေးကစခြေတော်လေးကွေးတာဆန့်တာလေးကစ အမှတ်တမဲ့လားအမှတ်နဲ့လားအမှတ်နဲ့ပါဗျာရှုမှတ်မှုတွေပဲဒါဘုန်းကြီးတို့ယောဂီများဒီတမစင်ပိုင်းကိုဘုန်းကြီးတို့ဟောတယ်ဆိုတာရစ်ရှိတော်တော်ကိုတမာရီတွေဖြစ်လာတဲ့ပုဂ္ဂိုလ်တွေမှာဟောပြတာအဲ့ဒီပုဂ္ဂိုလ်မှာလည်းပဲဒီလိုရှုမှတ်ခိုင်းလို့လည်းပဲရှုမှတ်နိုင်လာတာစရောဘာတုစယောဂီပုဂ္ဂိုလ်ဟာစိတ်တည်ငြိမ်မှုတမာရီမရသေးဘူး တကယ်ပင်နိုင်ကမ္မထမ်းဖြစ်တဲ့ဘောင်းအယုံပင်အယုံလေးတောင်မှမိအောင်မမှတ်နိုင်သေးတဲ့ပုဂ္ဂိုလ်ဟာဒီလိုအထွေထွေအသေးစိတ်မှတ်တယ်မမှတ်နိုင်ဘူးမမှတ်နိုင်တဲ့အတွက်ကြောင့်ကိုဟောမပြီးဘူးအထူးအဖြင့်ဆယ်ရတရားစခန်းလေးခုနှစ်ရတရားစခန်းလေးဒီလိုတမ်းစင်မိုင်းကိုမဟောပြပါဘူးဘုရားပထမအဦးဆုံးဟောပြတာဘာကြောင့်လဲဆိုတော့ဒီမှာဘုန်းကြီးတရားပြပေးနေတာ၄ချိန်ရှိသွားပြီ၄ချိန်ရှိသွားပြီ အဲတော့သတိပဋ္ဌာန်တရားနဲ့ပတ်သက်လို့လည်းပဲရှုမှတ်ပုံတွေဟောခဲ့ပြီဣရိယာပဋ္ဌာန်ပိုင်းတွေဟောခဲ့ဒါပေမဲ့ဒီတမဇင်ပိုင်းလေးကိုဘုန်းကြီးဟောမပြီးခဲ့ဘူးအဲဒီနှစ်ပိုင်းမှာဒီတမဇင်ပိုင်းလေးကိုဟောပြီးမယ်ဆိုပြီးတော့ရှေ့ပိုင်းကသတိပဋ္ဌာန်၄ပါးရှုမှတ်ပုံဣရိယာပဋ္ဌာန်ပိုင်းရှုမှတ်ပုံအချင်းချုပ်လေးတွေဘုန်းကြီးဟောပြီးသွားဒီတမဇင်ပိုင်းလေးကိုအသေးစိတ်ရှုမှတ်ပုံလေးတွေကိုဟောကြလို့ပဲကိုသေးစိတ်ကိုယ်တာဆန္ဒလေးတွေ ဝိရဆန္ဒလေးတွေဆိုတော့ဘုရားဥချတာကစပြီးတော့ဒီမှာလက်ကလေးကိုကိုွေးပြီးနဘူးကိုတင်ထားတင်ပြီးတော့ရှေ့ကိုချပြီးဆိုတော့လက်ကကိုွေးတာလားဆန္ဒလားဆန္ဒပါဆန့်ထုတ်လိုက်တာအဲဒီမှာဥချတဲ့အချိန်လေးမှာကိုရှုမှတ်တယ်ရှေ့ကိုအဲဒီမှာတည်ရခြင်းတည်ရခြင်းရွေ့ရွေ့ရွေ့ရွေ့သွားအဲဒီမှာခန္ဓာကိုယ်ကအောက်ကိုကျသွားတယ်တရေရည်တဘဝနဲ့ကြမ်းနဲ့ထိသွားတာနဘူးနဲ့ကြမ်းနဲ့ထိတာ ထိပြီးတဲ့ကံမှာဟောခေါင်းလေးကိုပြန်ပြီးရုပ်တာနောက်လက်ကလေးကိုပြန်ပြီးတော့ရုပ်ယူလာတာကွေးလာတာအဲ့ဒါဥချတဲ့နေရာမှာလေကွေးမှုဆံမှုလေးပဲအဲ့ဒါလေးတွေကိုလည်းပဲရှုမှတ်နေရမှာဒါဥချရဲ့ဥချတာလေးကိုရှုမှတ်နေတာကွေးတာဆံတာလေးရှုမှတ်တာကဲရဟန်းတော်များဆိုရင်သင်္ကန်းတွေရဟန်းတဲ့အခါသင်္ကန်းလက်ကတော့တင်တဲ့အခါတွေမှာဒီလက်ကလေးကြီးကွေးတာဆန်တာမရှိရဘူးလားရှိရပါတယ်ဗျာကဲအဲ့ဒီလက်ကလေးကွေးတာဆန်တာတွေကိုလည်းပဲမိမိက ကိုယ်နဲ့ဆန့်တယ်လို့မရှုပေမဲ့လို့လည်းပဲဒီမှာသင်္ကန်းလက်ကြော့လေးတင်ရင်သင်္ကန်းလေးကိုတခါလဲကန်ရင်ကန်တာလက်မောင်းလေးကိုပတ်ရင်ပတ်တယ်လက်မောင်းလေးမြောက်ရင်မြောက်တာလက်မောင်းလေးပြန်ချရင်ချတာပခုံးမော်လက်ကလေးတင်ရင်တင်တာသင်္ကန်းလေးတင်ရင်တင်တာဒါလေးတွေရှုမှတ်နေတာကွင်းမှုဆမ်းမှုလေးတွေရှုနေတာယောဂီများကြတော့အင်ကြီးဝတ်တဲ့အခါကြည့်ပေါ့အင်ကြီးချွတ်တဲ့အခါကြည့်ပေါ့အဲဒီမှာလက်ကလေးကွင်းမှုဆမ်းမှုတွေမပြုတ်ရဘူးလားပြုတ်ရပါတယ် အဲ့ဒီပြုရတိုင်းမှာအင်းကြီးဝေရင်ဝတ်တယ်ဝတ်တယ်ဝတ်တယ်ရှုနေလက်ကလေးမြောက်တော့မြောက်တယ်မြောက်တယ်ရှုနေအဲ့လိုရှုနေတာကဒါဒီလက်ကလေးရဲ့ကိုယ်မှုစမ်းမှုတွေရှုနေတာပဲအဲ့ဒီကိုယ်တာစမ်းတာလေးတွေကိုရှုရအချီတော်လေးတွေကိုယ်တာစမ်းတာလေးတွေဆိုရင်လည်းမိမိတို့ထိုင်တဲ့အခါမှာထားတဲ့အခါမှာခြေတော်ကိုယ်တာဆန္ဒလေးတွေမပြုတ်ရဘူးလားပြုတ်ရပါတယ်အဲအဲ့ဒီကိုယ်မှုဆမ်းမှုလေးတွေပြုတ်ရင်လည်းပဲအဲ့ဒီကိုယ်တာဆန္ဒလေးတွေကိုရှုမှတ်ပါ ဒါကိုယ်ဆံလေးတွေရှုမှတ်ရမှာအမှတ်တမဲ့ပြုလုပ်ရမယ့်နေရာမှာမရှိဘူးအမှတ်ကလေးနဲ့ရည်တယ်ပဲဆုံးဖုံးပေးတဲ့အခါကျတော့ဆုံးဖုံးပေးတယ်ဆိုရင်ကြည့်ပေါ့ဆုံးပွဲကိုရောက်တဲ့အခါကျတော့ထိုင်တော့ထိုင်နေထိုင်နေမှာဆုံးပွဲကိုကြည့်တော့ကြည့်တယ်ကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်မှတ်တယ်အဲဒီမှာကြည့်တာမြင်တာလေးမှတ်ပြီးတော့ယောဂီပုဂ္ဂိုလ်ကစားခြင်းစိတ်လေးဖြစ်လာရင်အဲ့ဒီခြင်းစိတ်လေးကိုရှုမှတ်အောင်ပါမယ်စားခြင်းနဲ့စားခြင်း စားကျင်တော့ဘာလုပ်ရမလဲဆိုတော့လက်ကလေးလမ်းရလိမ့်မယ်လက်ကလေးလမ်းတော့ဒီမှာဇွန်းစီကိုလက်လမ်းတော့လမ်းနေလမ်းနေလမ်းနေလမ်းနေဒါကွေးတာမှတ်တာလားဆန္ဒမှတ်တာဆန္ဒမှတ်တာဆန္ဒနေတာနော်အဲ့ဒီကနေပြီးတော့ဟောဇွန်းလေးကင်တော့ကင်နေကင်နေမှတ်တယ်အဲ့ဒီဇွန်းကံလေးကနေပြီးတော့ဇွန်းကိုပေါ်တော့ကိုယ်ရေကိုယ်ရေမှတ်တယ်ယူလာတော့ယူတယ်ယူတယ်ယူတယ်လို့မမှတ်ဘူးလားမှတ်ပါရဲ့အဲ့ဒါကွေးတာလားဆန္ဒလားကွေးတာပါပဲဟောလက်ကလေးကွေးလား အဲ့ဒီမှာယူတယ်ယူတယ်လို့မှတ်တယ်ခေါင်းလေးငုံလိုက်တော့ငုံတယ်မှတ်တယ်ပါးစပ်လေးဟားလိုက်တော့ဟားတယ်မှတ်တယ်ပါးစပ်ထဲကိုဇွန်လေးထည့်လိုက်တော့ဇွန်လေးနဲ့ထည့်လိုက်တော့ထည့်တယ်ထည့်တယ်မှတ်ပြီးရင်ပါးစပ်လေးစီတော့စီတယ်မှတ်တယ်စီပြီးဇွန်လေးကိုပြန်ထုတ်တော့ထုတ်တယ်ထုတ်တယ်မှတ်တယ်ဇွန်လေးကိုမိမိရဲ့ပကံသားနဲ့ပြန်ချတော့ချတယ်ချတယ်မှတ်ချပြီးတော့မှပါးစပ်ထဲမှာရှိတဲ့စွမ်းကိုဝါးတယ်ဝါးတယ် မျိုးလိုက်တော့မှမျိုးတယ်မျိုးတယ်မျိုးတယ်ဒီလိုမှပေါ့တစ်စင်းချင်းစပြီးတော့အထုဇယောဂီပုဂ္ဂိုလ်မှာတော့ဒီဆွမ်းဖုံးပေးတဲ့ကံမှာဝါးတယ်ဆိုတာနဲ့နောက်ကမြူချပြီးသားဖြစ်နေရှေ့ကဝါးတယ်ဝါးတယ်လို့မှနောက်ကကုံသွားပြီအဲ့ဒါမြူချလိုက်အဲ့တော့ဝါးတာနဲ့မြူတာနဲ့ဟာတတ်တတ်စီပဲအဲ့တော့ဒီဆွမ်းဖုံးပေးတဲ့အခါကဏ္ဍမှာအထူးအဖြင့်ရှုမှတ်ရမှာနှမျိုးလေးပဲရှိတယ် လက်လှုပ်တာနဲ့ပါးစပ်လှုပ်တာဘယ်နှမျိုးလဲနှမျိုးပါနှမျိုးပဲဒီမှာကိုယ်ရင်ကိုယ်တာလေးကိုမှတ်နေတယ်ခန့်ရင်ခတ်တာလေးကိုမှတ်နေတယ်ယူလာရင်ယူလာတာလေးကိုမှတ်နေတယ်ခေါင်းကုန်းရင်ကုန်းတာမှတ်တယ်ပါးစပ်ထဲထဲတော့ထဲတယ်မှတ်တယ်ဒါဘာလှုပ်နေတာလဲလက်လှုပ်နေတာလက်ကလေးကိုမှတ်နေတာနော်အဲ့ဒီမှာပါဇက်တဲကပြန်ပြီးဇုံလေးထုတ်တော့ထုတ်တယ်ထုတ်တယ်မှတ်တယ်ဇုံလေးပြန်ချတော့ချတယ်ချတယ်မှတ်တယ်အဲ့ဒီမှာလက်လှုပ်မှုပြီးသွားပြီ လက်ချပြီးပြီဆိုတဲ့အခါကျတော့ပါဇာထဲမှာရှိတဲ့စွမ်းကိုဘာလုပ်ရမှာလဲ။ဝါရမှာ။အဲဒီကြတော့မှပါဇာလှုပ်တာမတော်လက်ကမလှုပ်နဲ့။ဝါရီဝါရီဝါရီမြူချလိုက်တော့မြူရီမြူရီမြူရီပထမစမစမတော့ဝါရီမြူရီဝါရီမြူရီတွေ့မှနောက်အမတ်တွေမြင်လာပြီဆိုတဲ့အခါကျတော့မှဝါရနဲ့မြူရာနဲ့တွေ့ရအဲဒီမှာဝါရနဲ့မြူရာနဲ့တတ်တတ်စီမှန် အဲဒီမှာစိုးစားတဲ့ကံမှာတခြားကြည့်လိုက်ရင်ပါဇက်လောက်တာနဲ့ဗာလောက်တာနဲ့လက်လောက်တာကဲနှစ်မျိုးလေးပဲရှုမှတ်ကြည့်အောင်နောက်ရကြကိုစိုးစားတဲ့ခါလေးမှာတခြားမှကြည့်အဲ့ဒါနှစ်မျိုးလေးပဲအဲ့ဒီတည်းကပါကိုကအရသာတည်ရင်တည်တာလေးတွေကိုထက်မှတ်သွားလို့ရချွေရင်ချူရမှတ်လို့ရတယ်ချင်းရင်ချင်းနာမှတ်လို့ရကောင်းရင်ကောင်းတာမှတ်လို့ရတယ်မကောင်းရင်မကောင်းတာမှတ်လို့ရတယ်အဲ့ဒီတည်းကဘဝနှစ်ခုကတော့လှုပ်ရှားမှုကတော့လက်လှုပ်တာရယ်ဗလှုပ်တာရယ်ပစံလှုပ်တာရယ် အဲ့တော့ပါဇက်လှုပ်နေတဲ့အခါမှာလက်ကငြိမ့်နေပါမလှုပ်ပါနဲ့လက်လှုပ်နေတဲ့အခါလည်းပါဇက်ကမလှုပ်ပါနဲ့ကဲပါဇက်ကစားနေတဲ့လက်ကအောက်ကမှွေမှွေနောက်နေတယ်ဆိုရင်လည်းခုဖြစ်သွားပြီနိမှတ်လို့မရတော့အဲ့တော့လက်လှုပ်နေတဲ့အခါလက်ကအောက်ကမှွေနေတဲ့အခါပါဇက်ကလည်းမဝါပါနဲ့အဲ့တော့ပါဇက်လှုပ်တာနဲ့လက်လှုပ်တာဒီနှမျိုးလေးပဲပိုင်းပြီးတော့ရှုမှတ်နေရင်သုံးပုံးပေးတဲ့နေရာမှာအားလုံးမှတ်မိသွားလိမ့်မယ် ဒါကြောင့်မို့ဘုန်းကြီးတို့လက်ကလေးကွေးမှုဆန့်မှုခြေထောက်ကလေးကွေးမှုဆန့်မှုဘုန်းကြီးတို့ခြေထောက်ကွေးမှုဆန့်မှုဆိုတာအိယာဝင်တဲ့အခါမှာခြေထောက်ကလေးတွေကွေးတာဆန့်တာမရှိဘူးလားရှိပါရဲ့ဒီအဲ့ဒီအချိန်လေးတွေမှာလည်းပဲကွေးမှုဆန့်မှုလေးတွေထည့်ပြီးတော့ရှုပါတဲ့ဒါကြောင့်သမိန်စိတေပတာရိတေသံဇာနာကာရီဟောတိဆန့်ထားသောလက်ခြေကိုကွေးလတ်သောကွေးထားသောလက်ခြေကိုဆန့်လတ်သောသံဇာနာကာရီအသိဉာဏ်နဲ့ပြုဝါသိလျက်နဲ့ပြုပါ နောက်တကဘုန်းကြီးတို့တန်ဃာတိပတ္တစီဝရဒါရဏီသင်္ကန်းကြီးနှင့်တပိတ်သင်္ကန်းကိုဝိယုံကင်တွယ်လတ်တော်သံဇာနာကာရီအတိညာဖြင့်ပြုပါဝါသိလျက်ပဲပြုပါသင်္ကန်းကြီးနှင့်တပိတ်သင်္ကန်းသင်္ကန်း၃တယ်ပေါ့သင်္ကန်း၃တယ်ဆိုတာကတင်မိုင်ဧကတိသထသင်္ကန်း အခုနထသင်္ကန်းကိုမကင်တော့သင်္မှန်ရဲ့ဤကတိရဲ့အဲတော့သင်္မှန်ဆိုရင်လည်းပဲဒီသင်္မှန်လေးကိုမိမိတို့ဝတ်တော်မယ်ဆိုရင်သင်္မှန်ကိုဒီအခောက်ကလေးနဲ့ခောက်ကင်တာရဲ့ဒီဝရှိကိုဖြန့်လိုက်တာရဲ့ဖြန့်ပြီးတော့ဒီခန္ဓာကိုယ်ကိုပတ်လိုက်တာရဲ့ပတ်ပြီးတော့ဖြားကနေပြီးတော့သင်္ကန်းလေးကိုသင်္မှန်လေးကိုခောက်တာရဲ့ခောက်ပြီးပြီဆိုရင်ခန္ဓာကိုယ်ဝမ်းဘက်ကိုပတ်ပြီးတော့အဲ့ဒီမှာအခောက်လေးလိုက်လိတ်တာရဲ့လိတ်တယ်လိတ်တယ်လိတ်တယ်မှတ်လို့ ဒါလေးကိုပြုတ်နေတာလေးကိုဘုံလိုက်မှတ်နေရောအဲ့ဒီတင်းမိုင်လေးဝတ်ပြီးတာပြီးပြီးတဲ့ခါကျတော့မိမိရဲ့ဧကတိဧကတိကိုဖြန့်တော့ဖြန့်တာဟိုဘက်ဒီဘက်ညီအောင်ကြည့်တော့ကြည့်တာမြင်တာနောက်ပြီးတော့သင်္ကန်းအဲ့ဒီလိုသင်္ကန်းဧကတိကိုရမ်းတဲ့ခါမှာဘယ်ဘက်ကသင်္ကန်းပေါ့ဘယ်ဘက်ကနေကြိုင်ထားတဲ့သင်္ကန်းကိုရှေ့ကိုအရင်ချလိုက်ရ ဒီမှာနောက်ကျောဘက်ကနေပြီးတော့ကင်ထားတာဘယ်ဘက်ကနေပြီးတော့နောက်ကျောကနေချုပ်ပြီးတော့ကင်ထားအဲ့ဒါကိုရှေ့ကိုအရင်ချတာချပြီးတော့မှညာဘက်ကကင်ထားတဲ့သင်္ကန်းရှေ့ကမိမိတို့ဒီရင်ဘတ်စီကဝမ်းဘတ်စီကကင်ထားတဲ့အဲ့ဒီရှေ့ကသင်္ကန်းကိုအဲ့ဒီမှာပခုံးပေါ်တင်လိုက်ရအဲ့ဒီမှာပခုံးပေါ်တင်ပြီးတော့မှအဲ့ဒီဘယ်ဘက်ကစောစောကရှေ့ကိုချရမ်းတဲ့ရှေ့ချလိုက်တဲ့သင်္ကန်းကိုဒီခါပြန်ပြီးတော့လက်မောင်းဘက်ကနေပြန်ခောက်ပြီးတော့တင်လိုက်ရတယ် အဲ့လိုပြန်ခောက်ပြီးတော့တင်တာဒါလေးတွေကိုမြင်မြင်ဒီမှာလက်ကလေးကိုွေးတာဆန့်တာသင်္ကကံရင်ကံရင်ရမ်းရင်ရမ်းတာယုံရင်ယုံတာလက်ကတော့တင်ရင်တင်တာစသည်ဒီလိုမှတ်နေတာလည်းပဲလက်ကလေးရဲ့ကိုွေးမှုဆန့်မှုကိုမှတ်နေတာပဲဒါလက်ကလေးရဲ့ကိုွေးမှုဆန့်မှုလေးဒါမှတ်နေတာဒါမှမဟုတ်သင်္ကကံတဲ့ခါရမ်းတဲ့ခါလက်ကတော့တင်တဲ့ခါယုံတဲ့ခါသင်္ကန်းရမ်းတဲ့ခါမှာဘုန်းကြီးတို့ဉာဏ်တော်များ သင်္ကန်းရမ်းတဲ့ကံမှာဘယ်ဘက်ကလက်မောင်းမိမိရဲ့သင်္ကန်းနဲ့ပုတ်ပြီးတော့ရမ်းဘယ်ဘက်လက်မောင်းကိုပုတ်ထားလက်မောင်းရင်းကနေပြီးတော့ပခုံးမော်တိအောင်သင်္ကန်းကိုတင်မထားရအောင်လက်မောင်းတိအောင်ပုတ်ထားဘယ်ဘက်လက်မောင်းကိုဖုံးထားဘယ်ဘက်လက်မောင်းကဘာလို့ရမှာလဲဖုံးထားမှာဖုံးထားညာဘက်လက်မောင်းကြတော့ဖော်ထားညာဘက်လက်မောင်းကြတော့သင်္ကန်းနဲ့ပြန်ပြန်ပြီးတော့နောက်ကနေကိုအုပ်အုပ်မထား ညာဘက်လက်မောင်းကြပေါ်တာဘယ်ဘက်လက်မောင်းကြအုပ်တာဘယ်ဘက်လက်မောင်းအုပ်ထားတာကိုမအုပ်ခဲနဲ့အဲ့ဒီပကုံးဆုံးထိအောင်မမပြီးတော့မတင်အောင်လက်မောင်းကအုပ်ရကလေးဖြစ်နေရဒါသင်္ကန်းရတဲ့ကံမှာအဲ့ဒီလိုအောက်ပိုင်းအဝန်းကိုလည်းပဲရှေ့ဆုံးနဲ့နောက်ဆုံးရှေ့ဆန်းနဲ့နောက်ဆက်ကြည့်ပြီးတော့ညီအောင်ရန်ပတ်ပြီးတော့ကြည်ရအဲ့လိုညီအောင်ရန်အဲ့ဒီလိုသင်္ကန်းဧကတိသင်္မိုင်ဝိတ္တာလည်းပဲမှန်ရတယ်ဧကတိသင်္ကန်းရန်တာလည်းပဲမှန်ရတယ် တကယ်လို့အပေါ်ကခြုံတဲ့တခုကိုခြုံမယ်ဆိုရင်လည်းပဲသူ့ကိုဖြန့်တာကစခြုံတာကစအဲ့ဒီမှာသင်္ကန်းကိုင်တာယုံတာခြုံတာအားလုံးကိုအမှတ်တမဲ့လားအမှတ်နဲ့လားအမှတ်နဲ့ပါဗျာအမှတ်နဲ့ခုဒီမှာတော့တပိတ်မကင်လို့တပိတ်ကင်စရာမလိုအဲ့တော့ဒီသင်္ကန်းတွေဝတ်တာကိုင်တာယုံတာယန္တာတွေကိုယဟန်တော်တွေအတွက်ပဲဟောတာပဲလူပုဂ္ဂိုလ်တွေကမိမိတို့အတွက်မပါဘူးလို့ဒီလိုစိတ်ထဲမှာမှတ်လိုက်ပါနဲ့ မြတ်စွာဘုရားဟောတာကပရိသတ်၄ပါးပရိသတ်ဘယ်နှပါးလဲ၄ပါးပါအဲ့ဒီပရိသတ်၄ပါးမှာဘိက္ခုဘိက္ခုနီဥပဒကဥပတိကအဲ့တော့ဘိက္ခုဘိက္ခုနီဥပဒကဥပတိကဆိုတဲ့ဒီ၄ဦးထဲမှာဘိက္ခုဆိုတဲ့ယဟန်ဟာရှည်ဆုံးကဖြစ်ပါရှည်ဆုံးကဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားကဘေကဝေယဟန်တို့ဘေကဝေယဟန်တို့ အဲ့ဒီလိုယဟန်တော်များကိုဘုဟုမူပြီးတော့ခေါ်ခေါ်ပြီးတော့ဟောကြားရင်ဖြစ်ပါတကယ်တမ်းကျတော့ဒီယဟန်တော်တွေကိုဟောလိုက်ခြင်းအပြင်နောက်ကဝေကုဏီယောဥပဒကဥပတိကရောမပါဘူးလားပါပါဗျာအလုံးပါပြီလားအဲ့ဒီတော့ဘင်္ဂတော်များသင်္ကန်းဝတ္တသင်္ကန်းယန္တာသင်္ကန်းယုံနာတွေကိုမှတ်ရတယ်လို့အားလုံးနောက်ကမြူသားယောဂီမြူသမီးယောဂီများလည်းပဲမိမိတို့ရဲ့လူညီဝတ္တအင်ကြီးဝတ္တတပည့်ကလေးတွေယန္တာ တပည့်တင်တာအားလို့မရှုမှတ်ရဘူးလားရှုမှတ်ရပါဘူးအေးဒါလေးလည်းရှုမှတ်ရတယ်ဘုန်းကြီးတို့အသေးစိတ်အမူအရာရှုမှတ်ပြီဆိုတဲ့ယောဂီဟာအဲ့ဒီကိုယ့်ရဲ့ဘောဇာဝတ္တာလေးတပည့်ရဟနာတင်တာလေးအင်ကြီးကျေသီးလေးတွေတတ်တာကစကျေသီးလေးတွေဖြုတ်တာကစအားလုံးအမှတ်တတိပါရဒါအသေးစိတ်အမူအရာလေးတွေရှုတယ် ဘာမူရာလေးတွေယူနေတာနော်ဒေစိတ်မူရာဒေစိတ်မူရာလေးတွေဟောအင်ကြီးဝတ်တာပဲဝတ်တယ်ဝတ်တယ်ဆိုပြီးရောပေါ့မဟုတ်ဘူးလက်မြောက်ရင်မြောက်တာအင်ကြီးလေးယူရင်ယူတာဒါလေးအကုန်လုံးမှတ်ရတာအကုန်လုံးမှတ်ရတာမိမိအင်ကြီးလေးတွန်းလို့ဆွဲဖြည်ရင်ဖြည်တာအကုန်လုံးပဲတပည့်ကလေးကိုလည်းကြင်တာတပည့်ကလေးပကုံးမော်တင်တာကြည့်ရတပည့်ကလေးရမ်းတာတွန်းနေတာလေးကိုဖြည်တာစသည်ဖြင့်အကုန်လုံးပဲတပည့်ကလေးဖြုတ်တော့ဖြုတ်တာဖြုတ်ပြီးတော့တပည့်ကလေးကိုတန်းစီရင်တန်းမော်တင်တာသို့မဟုတ်ခေါင်းပေးချရင်ချတာ အာလုံးပြုလုပ်သမျှလေးတွေအမူအရာလေးတွေကိုအာလုံးမှတ်ဒါကြောင့်မို့သံဃာတိပတ္တစီဝရဒါရဏိသင်္ကန်းကြီးနဲ့တပိတ်သင်္ကန်းကိုဝိယုံကင်တွယ်လတ်တော်တမ္ပဇာနာကာရီအသိဉာဏ်လေးပြုပါတပိတ်ဆိုရင်လည်းရဟန်းတော်များတပိတ်ကင်ရဲ့လည်းဒီတပိတ်ကင်တာကစတပိတ်စေးတာကစတပိတ်နေပူလန်းတာတပိတ်တုတ်တာကစအာလို့ရှုမှတ်ရနောက်တစ်ခါအတိဒေပိဒေခာယိဒေတာယိဒေတမ္ပဇာနာကာရီဟောတိ လာပြီစားတဲ့အခါရှုမှတ်ရမယ်ဘာလို့တဲ့ကလဲစားတဲ့အခါပါဒီစားတဲ့အခါရှုမှတ်ရမယ်အမှတ်တမဲ့မစားနဲ့တဲ့ယောဂီပုဂ္ဂိုလ်ကအမှတ်ကလေးနဲ့စားကောဇရတံပစဉ်အရာကိုခုဘုန်းကြီးတို့ဟောထားတဲ့တရားလေးပဲကောဇရတံပစဉ်ဆိုတာရှုမှတ်မှုလွတ်ရမလားမလွတ်ရဘူးလားမလွတ်ရပါဘူး ဒီယုံနာအာယုန်တွေပေါ်မှာပေါ်လာသမျှအာယုန်တိုင်းကိုမလွတ်အောင်တတိဥစည်းတဲ့ရှုနေတာတွေကဒါကောစရသမစင်ပဲ။အသေးစိတ်မူရာတွေရှုတယ်ဆိုတာဘာသမစင်ပြောတာလဲ။ကောစရသမစင်ပြောတာ။အဲဒီလိုရှုနေတဲ့အခါဒီစိတ်ကလေးကတခြားကျက်စားသလားတရားအာယုန်နဲ့ကျက်စားနေတာနော်။တရားအာယုန်နဲ့ကျက်စားတာ။တရားအာယုန်နဲ့ကျက်စားနေတာ။အခုသုံးပုံပေးနေတယ်ဆိုရင်လည်းပဲအဲဒီသုံးပုံပေးတာသုံးသောကပြောတဲ့အတိုင်းပဲ။ ဂိုင်းနာယူတာခတ်တာကစခေါင်းလေးငုံတာပါဇက်လေးဟာတာကစပါဇက်တဲ့ဇုံလေးထည့်လိုက်တာပါဇက်ကလေးစီးလိုက်တာဇုံလေးပြန်နှုတ်လိုက်တာမိမိပကံနဲ့ပြန်ချလိုက်တာအဲ့ဒီဟာတွေမိမိပြုလုပ်မှုအမူအရာလေးတွေအားလုံးရှိရပါဇက်တဲ့ရောက်နေတဲ့ဟာကိုလည်းပဲအားလုံးလက်ကလေးငြိမ်သွားပြီဆိုတဲ့အခါကျတော့မှဝါးတယ်ဝါးတယ်ဝါးတယ်မှတ်မြူချလိုက်တော့မှမြူတယ်မြူတယ်မှတ်တကယ်ရှုမှတ်မှု အမှတ်တွေကောင်းလာပြီဆိုတဲ့ပုဂ္ဂိုလ်ကြတော့ဝါနေရင်ဝါနေတာတော့ပဲသိတော့တယ်။ချူတာချင်တာရတာသိသေးရဲ့လား။မသိတော့ဝါနေတာတော့ပဲသိတော့မျိုးဖို့တောင်တစ်ခါတလေမသိတော့မျိုးချလို့မရတာလေလည်းရှိ။ဒါဘုန်းကြီးတို့တကယ်အမှတ်ကောင်းလာတဲ့ပုဂ္ဂိုလ်မင်းမစီတော်ဆရာတော်ဘုရားကြီးဆိုတာ ဒီသတိပ္ပံတရားတော်ကြီးကိုပထမဦးဆုံးဖော်ထုတ်ပြီးတော့ဟောခဲ့တယ်ဆိုတာဘုရားမနစ်ကပြောခဲ့အဲ့ဒီမင်းကုန်းစီတော်ဆရာတော်ဘုရားကြီးရဲ့တရားဌာနမှာတရားထုတ်ကြတဲ့ပုဂ္ဂိုလ်များဒီလိုဆွမ်းသားကြောင်းမှလာပြီးတော့ဆွမ်းဖုံးပေးရတာမဟုတ်မိမိအဆောင်ပေးရဲ့မိမိရှေ့ကဝယန္တာလေးမှာဆွမ်းသားကြောင်းတန်ဝရှိတဲ့ပုဂ္ဂိုလ်တွေက စွမ်းစလုံးထဲမှာအဲ့ဒီမှာအာလို့စွမ်းရင်းနေပုံလာတယ်အဲ့ဒီလိုပုံလာပြီးတော့အဲ့ဒီမှာအုပ်ဆောင်လေးနဲ့လာအုပ်ပြီးတာအဲ့ဒါကိုယောဂီပုဂ္ဂိုလ်ကပုံပေးရတာစရောက်စယောဂီဆိုရင်တဲ့အဲ့ဒီစွမ်းစလုံးကိုပြည့်ပြည့်မောင်းမောင်းထည့်ပေးရတယ်စရောက်စဆိုတော့ မှတ်နိုင်လားမမှတ်နိုင်သေးဘူးလားမမှတ်နိုင်သေးပါမမှတ်နိုင်သေးတဲ့အပြင်ဥပုသ်ဆောင်ရတာဆိုတော့ညနေစာမှာဆိုတော့ဇလုံးနဲ့ပါသမျှအကုန်လုံးပဲဖုံးပေးလိုက်တာပဲအကုန်လုံးပဲအဲ့ဒီမှာအမှတ်ကောင်းပြီးတော့အမှတ်တွေစိတ်လာပြီဆိုတဲ့ပုဂ္ဂိုလ်ကြသိလာဝေယဝဆဒီဆွမ်းစလုံးကိုဆွမ်းပွဲကိုကြည်တာနဲ့သိတာဆွမ်းပွဲကိုကြည်လိုက်လို့ရှိရင်ဆွမ်းစလုံးကမကုံတော့ တဝက်လောက်ပဲကုန်တော့သုံးပုံပုံကတပုံလောက်ပဲကုန်တော့တခါတရံမှာဆွမ်းလေးကအရံမယွန်းတယ်လို့ဖြစ်ဒါဆွမ်းဝဲသိမ့်တဲ့ပုဂ္ဂိုလ်ကဆွမ်းဝေယဝဆရာအကုန်လုံးသိအဲ့ဒီမှာဒီယောဂီအမှတ်တွေသိကောင်းနေပြီဆိုတာသိအမှတ်ကောင်းနေတဲ့အခါကျတော့အစာကောင်းသေးရလားမကောင်းပါဘူးတရားကောင်းရင်အစာမကောင်းအစာကောင်းနေရင်ရောတရားကောင်းတာမှန်ပါဘူး သူပဲနဲ့စားရတာကြီးကမင်္ဂလာရာမအကြောင်းတိုက်ကြီးကအားလုံးဘေးဘေးအသင်းနဲ့တကွဆရာတော်ဥဒ္ဓမသာမီတို့ဆရာတော်ခေမိန်သားတို့အလုံးစောင့်ရှောက်ပြီးတော့ယောဂီသူတော်စင်တွေစာရေးအတွက်ဘာမှပူပင်ကြောက်ကြမှုမရှိရအောင်ဆောင်ရွက်ကြတာဆိုတော့ကုသိုလ်ရှင်တွေကလည်းစေတနာရှင်တွေကလည်းပေါများလိုက်တာတနေ့တနေ့မှတခါလဲနဲတာတွေမဟုတ် အဲတော့ယောဂီကိုယ်တိုင်ကလျှောက်ပြတယ်စားတဲ့ဟာတွေကများနေလို့မှတ်ကိုမမှတ်နိုင်တော့ဘူးတဲ့ဘုရားနဲ့ယောဂီရလျှောက်ပြတယ်စားရတာတွေကများနေလို့မှတ်ကိုမမှတ်နိုင်တော့ဘူးတဲ့အဲလိုကိုလျှောက်ပြဒါယောဂီကိုယ်တိုင်ကကိုယ်ကတခါလဲစားစရာတွေအများလုံးအကြည့်တော့ဒါကိုကနည်းနည်းနည်းနည်းကိုမရှုနိုင်တော့အောင်ဖြစ်လာဒါကြောင့်မို့အဲ့ဒီမှာ ဒီဝေယဝဆတူးတဲ့ပုဂ္ဂိုလ်ဟာသူဆုံးပွဲဆုံးစလုံးကိုကြည့်လိုက်တဲ့အခါကျတော့မစားတော့တရားမယုံတဲ့အခါကျတော့သူခရုံးတွေ့အောင်ဆိုပြီးတော့စွန်းစားကြောင့်ဝေယဝဆသူ့ကိုပို့ပြီးတော့အမှန်ကောင်းတဲ့ပုဂ္ဂိုလ်ကိုပို့ပြီးတော့ဂရုစိုက်ပေးချိုးချင်းငန်းဆက်ပေါ်လေဟာလို့ဆင်းပြေအောင်ခရုံးတွေ့အောင်လုပ်ပေးတယ်ဘလောက်ပဲကောင်းတာတွေပြုလုပ်ပေးပြီးသူမစားနိုင်တော့ တရားအမှတ်တွေကောင်းနေတဲ့အတွက်ကြောင့်အစားရောကောင်းသေးရလားမကောင်းတော့အဲ့ဒီမှာနောက်ပြီးတော့ဘုန်းကြီးတို့ရန်ကုန်ရိပ်သာဆိုရင်လည်းတတိထားလို့သိပါတယ်ဆောင်းဝေယဝဆဆောင်ရွက်တဲ့ပုဂ္ဂိုလ်ကိုကြည့်လိုက်ရင်ဘုန်းကြီးယောဂီတွေရဲ့အနေထားယောဂီတွေတရားမှတ်ပြီးစားတယ်မစားဘူးဆိုတာကြည့်ဖို့တော့မလိုဝေယဝဆကိုကြည့်တာနဲ့သိပါတယ်ဘာကြောင့်လဲဆိုတော့ယောဂီကအမှတ်ကျဲနေလို့ရှိရင် ဝေယဝဇ္ဇသမားတွေပြားနေတာပြားနေတာပဲရှင်းနေနောက်လည်းကုနေရတဲ့ဘောယူပြီးလိုက်ရဲ့ဒီဟာယူပြီးဒီဘက်လက်လိုက်ချင်းကုံသွားတယ်ဟိုဘက်လက်ကြည့်လိုက်ချင်းကုံသွားတယ်ဝေယဝဇ္ဇတွေကိုဒီခါလဲမောနေတာလောက်ပါအဲဒီတော့ယောဂီအမှတ်သိစိတ်နေပြီဆိုရင်ဝေယဝဇ္ဇတွေကဒီခါလဲတိုင်ကန်ပြီးမတ်တက်ရပြီးလှန့်ကြည့်နေတာဝေယဝဇ္ဇဘာမှလုံးရှိတော့ဘာကြောင့်လဲယောဂီအမှတ်စိတ်နေလို့အမှတ်တွေမြဲနေတယ် အဲ့ဒီအမှတ်တွေကောင်းနေတယ်ဒါကြောင့်မို့အဲ့ဒီမှာစီတော်ဆရာတော်ဘုရားကြီးရဲ့တရားဌာနမှာအဲ့ဒီလိုဆွမ်းဝေယဝဆပုဂ္ဂိုလ်တွေကယောဂီရဲ့တရားကောင်းမကောင်းကိုသိချင်ရင်သုံးပွဲကိုပြန်ကြည့်တယ်ပို့လိုက်တဲ့သုံးကိုပြန်ကြည့်လိုက်ရင်သိတာအခုလည်းပဲဒီတိုင်းပါပဲဘုန်းကြီးတို့ကဝေယဝဆတွေဘုဘနဲ့ဒီဘက်နဲ့ကိုတခါလေလူနာခေါင်းတုပ်ဝေတခါပြန်နေရတာလေ အဲ့ဒါဘာလဲဆိုရင်ဘုန်းကြီးတို့ယောဂီတွေအမှတ်ကျဲသေးတယ်လို့ပြောတာယောဂီတွေအမှတ်ကျဲသေးတယ်အမှတ်ကျဲနေတဲ့အတွက်ကြောင့်ဘုန်းတခါလဲဘဝလူလူလိုက်ရတရားလူလူလိုက်ရဟိုဘက်ပြည့်ယူလိုက်ရဒီဘက်ပြည့်ယူလိုက်ရဖြစ်နေဒီဘက်ကလိုက်ပြီးလို့ဟိုဘက်လဲကြည့်လိုက်မရှိကြဟိုဘက်ကလိုက်ပြီးလို့ဒီဘက်လဲကြည့်လိုက်မရှိကြဆိုတော့ဝေယဝဆတွေပြားနေတာအဲဝေယဝဆတွေတခါတော့မတ်တက်ရပြီးငိုက်နေအောင်တခါလဲအမှတ်စိတ်စိတ်ကြီးစပြလိုက်စမ်းပါဘုန်းကြီးယောဂီတွေအဘိဓိတ်တော်ရအောင်ဟုတ်လား ဝေယောစပုဂ္ဂိုလ်ကြီးဒီခါလေးဘေးနာရမိပြီးတော့ငိုက်နေအောင်လက်စရာမရှိဘာမှဝေယောစလုပ်စရာမရှိတော့ဒီအမတ်ကသိကောင်းအဲ့တော့ဒီစားရတော့တဲ့နေရာမှာလည်းပဲဒီရှုမှတ်မှုလေးနဲ့ဒီမှာအတိတ်တွေတဲ့စားရနေရာမှာလည်းပဲအမှတ်တတိလေးနဲ့စားပါတဲ့တိတ်တွေတောက်တဲ့နေရာဘာလုပ်တဲ့နေရာလဲတောက်တဲ့နေရာရေတောက်တာပဲဖြစ်ဖြစ် အချိုရည်တောက်တာပဲဖြစ်ဖြစ်အပူရည်တောက်တာပဲဖြစ်ဖြစ်ဘာကိုပဲတောက်တော့ဘုန်းကြီးတို့ယောဂီများတတိနဲ့လားအမတ်တတိနဲ့လားအမတ်တမဲ့လားအမတ်တတိနဲ့ပါဗျာအမတ်တတိလေးနဲ့ပဲအမတ်တတိလေးနဲ့ပဲဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးတက်တော်တင်ရှားရှိနေစဉ်ခက္ကလာကဆရာတော်ဘုရားကြီးကိုစွမ်းကပ်ပူးတဲ့ပုဂ္ဂိုလ်တွေဆိုရင်တိကျကြမှာပါ ဆရာတော်ဘုရားကြီးဆုံးကုံပေးနေတဲ့နေရာကိုသွားပြီးကြည်ညိုနေရင်အာလုံးဆုံးလုပ်တိုင်းဆုံးလုပ်တိုင်းအမှန်နဲ့ပဲဝါနေတာလည်းပဲအမှန်နဲ့ပဲဆုံးလုပ်ကိုဝါနေတာအမှန်နဲ့ပဲဆုံးတလုပ်ဆုံးတလုပ်ဆိုရင်ညှို့ချပြီးမှဆုံးတလုပ်ပြင်းတယ်အဲ့ဒီလိုဆိုတော့အကြာကြီးဆရာတော်ဘုရားကြီးဆုံးကုံပေးတာအကြာကြီးရှုမှတ်မှုလေးနဲ့အဲ့ဒီလိုပဲတောက်တဲ့နေရာ တောက်တဲ့နေရာဆိုတော့ဘုန်းကြီးကအနည်းကဆုံးဘုန်းကြီးတွေ့ရတာညနေပိုင်းမှာဆရာတော်ဘုရားကြီးကိုတန်မြာကြီးကပ်ရတာရှိပါတယ်။အဲဒီမှာဘုန်းကြီးအနည်းနာမှာရှိပါတယ်။ကပ္ပိယဖြစ်တဲ့ပုဂ္ဂိုလ်ကအချိန်လာကတ်တယ်။ကတ်တယ်ဆိုရင်ဆရာတော်ဘုရားကြီးကိုကတ်ပြီးတဲ့အခါမှာဆရာတော်ဘုရားကြီးရဲ့လက်လန်းတော်လေးဒီမှာသူ့ဟာသူဖြည်းဖြည်းလေး။အဲဒီဖန်ခွက်ကိုကင်တော့လေဖြည်းဖြည်းလေးဖန်ခွက်ကလေးယူလာတော့လေဖြည်းဖြည်းလေးခေါင်းလေးငုံနေ။အဲဒီမှာဖန်ခွက်ကလေးနှကန်းကိုထိတယ် နှကန်းကိုတီးပြီးတော့တငုံစာတငုံစာလေးစောင်းပြီးတော့ပါဇက်တဲ့တငုံစာရောက်သွားတယ်ရောက်သွားပြီးတာနဲ့မတော့သေးဘူးအကွက်ကလေးကိုတခါလေးရှေ့ကိုနေသားကြဒီလိုလေးလက်ကလေးရှေ့ရောက်လို့အဲ့ဒီဟာကျပြီးတော့မှဟိုမျိုးချလိုက်တယ်ကိုသူမျိုးလိုက်တယ်မျိုးပြီးတော့မှနောက်တစ်ခါတငုံတစ်ခါပြန်ပြီးတော့ဖာကွက်လေးကိုလက်ကလေးနဲ့တနေရာမှာထားလိုက်တယ်မျိုးချလိုက်တယ်တငုံနောက်တစ်ခါပြန်ပြီးတော့ကတ်လိုက်တယ်အဲ့ဒီမှာတောက်တိုင်းတောက်တိုင်းဟာ တတိလွတ်သလားမလွတ်ဘူးလားမလွတ်ပါဘူးမလွတ်ဘူးအဲ့ဒီတိုင်းပဲတောက်တဲ့နေရာမှာဆိုရင်လည်းဘာပဲတောက်တော့ဘယ်နေရာမှာပဲတောက်တော့ရေတောက်တာပဲဖြစ်စေအေးတောက်တာပဲဖြစ်စေအပူရေတောက်တာပဲဖြစ်စေအမြဲတမ်းတတိမလွတ်စေဒါကြောင့်ဒီမှာကျမ်းဂန်များပါလေပဲဒီမြတ်စွာဘုရားရှင်ကဒီလိုအသေးစိတ်ကလေးတွေကစပြီးတော့ဒီမှာဆွစားတဲ့နေရာရှုမှတ်တယ်လို့ရေတောက်တဲ့နေရာမှာဟင်းရေပဲတောက်တော့တခြားအပူရေပဲတောက်တော့ ဘုန်းကြီးတို့ဒီမှာအေးပဲတောက်တော့တောက်တိုင်းတောက်တိုင်းလွတ်ရမလားမလွတ်ရဘူးလားမလွတ်ရပါဘူးဒီအမှတ်ကလေးနဲ့ပဲနောက်ပြီးတော့ခာယိတေခာယိတေခဲလတ်တော့တဲ့ခဲတယ်ဆိုတာဘုန်းကြီးလည်းတောင်းလည်းမသိခဲ့ဘူးဘုန်းကြီးလည်းခဲခဲနေတာဘာလို့ခဲခဲနေတာခဲဆိုတာခဲပွေဘောစဉ်ကိုပြောတာမုတ်ခဲပွေ မုံခဲဝေကြတော့စားတယ်လို့မတော်ဘူးစားသဘောရခဲတယ်လို့ပြောတာအဲတော့ဘုန်းကြီးတို့အခုချိုပွဲတွေပန်းလာတယ်အားလုံးပေါ့အဲ့ဒီချိုပွဲတတိပွဲစသည်ခဲစားတဲ့ခံပါလေပဲအဲ့ဒီမှာရှုမှတ်မှုလေးနဲ့ဖုံးပေးပါတဲ့ခါရည်တွေခဲလတ်တော့တာရည်တွေတဲ့လျက်လတ်တော့ဒီမှာတော့ဘာမှလျက်တာမတွေ့ဘူးဘာလျက်တာမှမတွေ့ကိုယ်ရပြီကိုယ်များချောင်းရစားလျက်နေရင်တော့မသိဘူး ဒီဖြစ်နေတာဒီမှာတော့ဘာမှလျက်စရာမတွေ့ဘူးဒါကြောင့်ဒီမှာတော့ရသော်ဘုရားရှင်ကိုရောမြတ်ကြီးကစားတဲ့နေရာမှာလည်းပဲတတိနဲ့တောက်တဲ့နေရာမှာလည်းပဲတတိနဲ့ခဲဝယ်ဘောဇင်ကိုခဲစားတဲ့နေရာမှာလည်းတတိနဲ့လျက်စရာရှိတာလေးကိုလျက်တဲ့ခံမှာလည်းတတိနဲ့အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာသံဇာနာကာရီအတိညာဏ်လေးနဲ့ဒီကောသရသံပစဉ်အရာမှာအဲ့ဒီလို အသေးစိတ်မြင်းမြင်းရဲ့စားတာတောက်တာကစပြီးတော့ရှုမှတ်ပါဒါရင်လားဆိုတော့ဥစ္စာရပတ္တဝကာမေတံပဇာနာကာရီဟောတိရဲ့ဥစ္စာရပတ္တဝကာမေကျင်ကြီးကျင်ငယ်စွမှုကိုပြုလတ်တော်တံပဇာနာကာရီအသိဉာဏ်လေးနဲ့ပြုပါခွေးတို့ကျင်ကြီးစွတဲ့ခံမှာဖြစ်စီကျင်ငယ်စွတဲ့ခံမှာဖြစ်စီအားလုံးအသိဉာဏ်လေးနဲ့ပြုပါတတိလေးနဲ့ပဲ တတိလေးနဲ့ပဲဘုန်းကြီးတို့ပြောရမိမိတို့ဒီမှာဝင်လာစားပြီးတော့ဝင်သွားတကားပေါက်လေးဖွင့်တာတကားပေါက်လေးဖွင့်ပြီးတော့ဝင်တာဝင်ပြီးတော့တကားပေါက်ကိုပြန်ဆွဲစီတာဒါလေးတွေအကုန်လုံးပေါ့အဲ့ဒီမှာကုံမောတက်တာရက်တာမိမိရဲ့ဘိုးအစားကိုဆွဲတာစသည်ဖြင့်ထိုင်တာဘာလို့မိမိရဲ့ပြုလုပ်တဲ့များအမူအရာလေးတွေတတိလွတ်ရမလားမလွတ်ရဘူးလားမလွတ်ပါဘူးအဲ့ဒီမှာအမှတ်တမဲ့နဲ့မလုံးနဲ့အမှတ်ကလေးနဲ့ပဲလုပ်ပါဒီတော့ ချင်းချင်းချင်းငယ်စွန့်မှုပြုတဲ့နေရာမှာတောင်မှတတိမလွတ်ရဘူးဆိုရင်ဘုန်းကြီးတို့ယောဂီများတတိလွတ်ပြီးတော့နေရမယ့်နေရာရှိသေးလားမရှိပါဘူးဘယ်နေရာမှကိုမရှိတော့အဲတော့နောက်ဆုံးဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတရားအားထုတ်တဲ့နေရာမှာနေရာမရွေးနဲ့လို့ဘုန်းကြီးကပြောတာနေရာမရွေးနဲ့တချို့ကတရားအားထုတ်တာကိုဘုရားကရှိဘုရားရှိမှပဲတရားအားထုတ်ကောင်းတယ်လို့ထင်တာတကယ်တမ်းကျတော့ကုမြတ်စွာဘုရားဥစ္စာနဲ့ဘတ်တော်ဝါကံမြင် မင်းတို့ကျင်ကြီးကျင်ငယ်စွမှုပြုရင်တောင်တာမဇာလကလေးတိပြီပြီကွာတတိနဲ့ပြုတယ်အဲကျင်ကြီးကျင်ငယ်စွတဲ့နေရာမှာတောင်အမှတ်တတိလေးနဲ့ပြုရမယ်ဆိုရင်ဘုန်းကြီးတို့တရားရှုမှတ်တဲ့နေရာမှာနေရာရွေးစရာလိုသေးလားမလိုပါဘူးဒီလိုရေချိုးကမ်းမှာလည်းရှုလို့မရဘူးလားမရပါဘူးဘယ်တန်းစင်ကမ်းမှာလည်းရှုလို့မရဘူးလားမရပါဘူးဘယ်နေရာမှာရောက်ရောက်ဘယ်နေရာမှာဖြစ်ဖြစ်ရှုနေရင်အဲ့ဒီတတိလေးမြဲနေရင်ဂောဇရတံပစဉ်မဖြစ်ဘူးလားဗျာဖြစ်ပါပါဘယ်ဂောဇရတံပစဉ်ဖြစ်နေတာပဲ နောက်ပြီးတော့ဒါရင်လားဆိုတော့ဂတိထိတေနိသိနေတုတ်တယ်ဂတိတဲ့သွားတဲ့နေရာဒါဘုန်းကြီးတို့ယောဂီများဒါဈဉ္ညာမှတ်ပုံတွေပြောတော့ပြောပြီးသားပဲဈဉ္ညာရှုမှတ်ပုံတွေကိုဘုန်းကြီးတို့ပြောပြီးသားပဲဂတိသွားတဲ့နေရာမှာထိတေတဲ့ရက်တဲ့နေရာရရင်နဲ့လည်းပဲရှုမှတ်လို့ရှုမှတ်ပုံလေးဘုန်းကြီးတို့ပြောပြီးပြီနောက်ပြီးတော့နိသိနေထိုင်တဲ့နေရာ ထိုင်ရှုမှတ်ပုံတွေလည်းပဲသူပြောပြစရာမလိုတော့ဘူးဒါတွေပြောပြပြီပေါ့သုတ်တေတဲ့ဒီမှာတော့အိပ်ပျော်ဆိုတာအိပ်ပျော်သွားရင်တော့ဘာမှရှုလို့မရတော့အိပ်မပျော်ခင်မှာအိပ်တဲ့နေရာပေါ့အိပ်အိပ်နေစဉ်မှာပေါ့အဲဒီတော့ဣရိယာပု၄ပါးဘယ်နှပါလဲ၄ပါးခင်ဣရိယာပု၄ပါးဣရိယာပု၄ပါးစလုံးပေါ့ဒီမှာတမ္ပဇင်ပိုင်းမှာလည်းပဲရှုမှတ်ဖို့ထပ်ပြီးတော့မညွန်ကြဘူးလားညွန်ကြပါတယ်ထပ်ပြီးတော့ညွန်ကြတာ ဒီဣရိယာပု၄ပါးထဲမှာဘုန်းကြီးတို့ဟိုရှုမှတ်ပုံကိုတော့ဘုန်းကြီးအပြည့်စုံပြောပြထားပြီးပြီသို့တော်လည်းပဲတကယ်ပရဏာထားပြီးတော့ရှုမှတ်ရမှာကတော့ထိုင်တဲ့ဣရိယာပုဟာပရဏာထားပြီးရှုမှတ်ရမယ်ဘယ်ဣရိယာပုလဲထိုင်တဲ့ဣရိယာပုဒီထိုင်တဲ့ဣရိယာပုကိုတော့ဘုန်းကြီးတို့ယောဂီများပရဏာထားပြီးရှုမှတ်ရတယ် ဈဉ္ညာဣရိယာပုဂ္ဂိုလ်လည်းပဲအထိုင်ဣရိယာပုဂ္ဂိုလ်အထူးပြုပေးတဲ့အတွက်ကြောင့်မို့လည်းပဲဈဉ္ညာဣရိယာပုဂ္ဂိုလ်လည်းရှိမှန်းဒီပြင်ဘုန်းကြီးတို့ရက်တဲ့ဣရိယာပုဂ္ဂိုလ်လျှောင်းတဲ့ဣရိယာပုဂ္ဂိုလ်ဆိုတာအခါအားလျော်စွာရှိမှဖို့သူ့ကိုတည်တံ့ကြီးထူးပြုပြီးတော့အထုပ်ဖို့မဟုတ်ဘူးဒါလည်းကြောင့်ဘုန်းကြီးတို့ယောဂီများဒီဣရိယာပု၄ပါးကိုစိတ်ဓာတ်နဲ့ရွေးမှပါဆိုဣတိဣရိယာကိုရွေးတော့ဟုတ် အဲ့ဒီဣရိယာပုကအခါအားလျော်စွာကိုအိယာကိုရောက်တဲ့အချိန်လေးတော့တာအဲ့ဒီမှာဒီတိုင်းအမှတ်တမဲ့နဲ့မအိမ်နဲ့ရှုမှတ်မှုလေးနဲ့အိပ်ပါဆိုတာလေးကိုတတိပေးထားတာဟုတ်တယ်မို့လားမှန်ပါဗျာအဲရက်တဲ့ဣရိယာပုဆိုတာလည်းပဲဈေးညံဆုံးတဲ့ခံမှာမရက်ဘဲနဲ့လှည့်လှည့်ပြီးတော့ရှောက်ပါစို့လို့ဈေးညံဆုံးတာနဲ့ရက်ပါအဲ့ဒီရက်တဲ့ခိုက်ကလေးမှလည်းပဲရှုမှတ်ပါဟုတ်တယ်မို့လားမှန်ပါဗျာ တကယ်လို့မိမိကသူ့ကိုသိတတ်ထားရှုမှတ်ရင်ဘယ်ချိန်ပိုင်းနေရှုမှတ်ရင်တင့်နေရောတည်းဆိုရင်စွမ်းဖုံးပေးပြီးစားအချိန်ဒီချိန်တော့ပဲကောင်းတယ်ဒီနေ့ချိန်တွေကိုထူးပြုပြီးတော့ရှုရဲတယ်စွမ်းဖုံးပေးပြီးတဲ့အချိန်တွေအဲ့ဒီချိန်ကဝမ်းထဲမှာအစာတွေရောက်သွားတဲ့အတွက်ကြောင့်ဌိနမိတ်တာမဝင်ဘူးလားဝင်ပါတယ်အဲ့ဒီမှာဌိနမိတ်တာဝင်တဲ့အတွက်ကြောင့်အဲ့ဒီအချိန်လေးကိုတော့ဌိနမိတ်တာမဝင်အောင်ရက်တဲ့ဣရိယာပုနဲ့ရှုပါ ထိုင်ပြီးရှုရင်ခေါင်းကတဆဆန်တယ်ခေါင်းကတငိမ့်ငိမ့်တယ်အဲဒီမှာထိုင်ပြီးရှုရတဲ့အခါကျခေါင်းကငိမ့်ခေါင်းကတခါလဲရှေ့ကိုငိမ့်တော့အကြည့်နောက်ကျတော့နှစ်ဖူးနဲ့ကျန်းတဲ့မိတ်ဆက်မှာဆိုရနှစ်ဖူးနဲ့ကျန်းတဲ့မိတ်ဆက်တာတော်သေးတယ်နော်နောက်လန်ကြရတာတော့ဆိုရင်တချို့ကတိတ်ငတ်ရင်ရှေ့ပြီးငတ်ကြဘူးနောက်လန်လာတယ်ဘုန်းကြီးမာစီတာနာရိတ်တာမှာတစ်ချိန်ဘုန်းကြီးတွေ့ဘူး တစ်ချိန်တစ်ချိန်တွေ့ဘူးလေအဲဒီတော့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးလည်းတက်လို့တင်ဆရာရှိတော့ဘုန်းကြီးကဆရာတော်ဘုရားကြီးထံကိုည7နာရီချိန်ရောက်ရင်ဘုန်းကြီးနေ့စဉ်ပုံမှန်ဘုန်းကြီးရဲ့တောင်းပါဆရာတော်ဘုရားကြီးစီသွားဆရာတော်ဘုရားကြီးစီသွားပြီးတော့ဘုန်းကြီးပြုဝေကိစ္စလေးပေါ့ဆောင်ရွက်ရနောက်ဆရာတော်ဘုရားကြီးကိုဘုန်းကြီးအိယာဘောကိုရောက်ပြီးတော့မှအာလုချင်းတော်မိပါလိချ ခြေနှောင်းနေပါတွေကိုတတ်တတ်ရရဘုန်းကြီးဘေးကနေလှုပ်ပေးတယ်ပြီးပြီဆိုမှဘုန်းကြီးအဲ့ဒီမှာမိခလုတ်ပိတ်ပြီးတကားပိတ်ပြီးတော့ဘုန်းကြီးထွက်တယ်ဒါဘုန်းကြီးရဲ့နေ့စဉ်လုပ်ငန်းမနေ့ရောက်ပြီဆိုရင်မနေ့ဆရာတော်ဘုရားကြီးထံကိုရောက်ပါရောက်ပြီပြီဆိုရင်အဲ့ဒီမှာဆရာတော်ဘုရားကြီးရဲ့တွေးကန်စသည်အားလုံးအဲ့ရနေရဘုန်းကြီးအားလုံးတတ်ချင်းလုပ်တယ်ဒါဘုန်းကြီးလုပ်ခဲ့တာအဲ့ဒီမှာ၈နာရီချိန်လောက်ဘုန်းကြီးသွားတယ်ယောဂီဘုန်းကြီးကည၈နာရီချိန်ကနောက်ဆုံးထိုင်တဲ့အချိန်မှာ ၈နာရီကနေ9နာရီဆိုတာနောက်ဆုံးချိန်ဖြစ်ပါနောက်ဆုံးချိန်ကယောဂီရဲ့အပင်ပန်းဆုံးချိန်ဖြစ်ပါအဲ့ဒီပင်ပန်းဆုံးချိန်မှာယောဂီကအမြဲတမ်းငိုက်ပါယောဂီကအမြဲတမ်းငိုက်ပါအဲ့ဒီချိန်မှာဘုန်းကြီးကဆရာတော်ဘုရားကြီးညာရောက်နေရောက်နေတဲ့အချိန်မှာဒီ၈နာရီ20လောက်အချိန်လောက်ဖြစ်မှာပါအဲ့ဒီမှာခန္ဓာဓမ္မယုံရဲ့ရှေ့ကဆူညာနဲ့အတန်တွေကိုဘုန်းကြီးကြားနေတယ်ဆရာတော်ဘုရားကြီးကြောင်းပေါ် အဲဆရာတော်ဘုရားကြီးကျောင်းပေါ်ကနေကြားတော့ဘုန်းကြီးကဓမ္မယုံရှိစီကဖြစ်တော့ဘုန်းကြီးကမြေသမီးယောဂီကိုဘုန်းကြီးတရားစစ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဘုန်းကြီးတာဝန်ရှိပါတယ်။တာဝန်ရှိတဲ့အတွက်ယောဂီစီကဆူညံတဲ့အတန်ကိုကြားတဲ့အခါဘုန်းကြီးအဲ့ဒီကဆရာတော်ဘုရားကြီးကျောင်းပေါ်ကမှန်တရုပ်ကောင်လေးကိုဘုန်းကြီးဖွင့်ပြီးလှမ်းကြည့်လိုက်တယ်။လှမ်းကြည့်လိုက်တဲ့အခါမှာဓမ္မယုံရှိမှဘုန်းကြီးတို့မဟာစီမံအဆောင်ရှောက်တလုံးဝနေငှားထားပါ အဲ့ဒီမှာအပေါင်းအဝါမှာစောင့်တဲ့ဒလဝါနေကဓမ္မယုံရှိကနေပြီးတော့ပေါ်နေတဲ့အတန်ကိုကြားမြင်ရတယ်မြင်နေနေရတယ်ကြားနေကြားဒါနဲ့ဘုန်းကြီးဘယ်လိုမှဒီမှာဆက်နေလို့မဖြစ်တော့အဲ့ဒီမှာတာခတ်တုတ်တုတ်ပဲဆင်းသွားလိုက်တယ်ဆင်းသွားရင်ကနေပြီးတော့ဆရာတော်ဘုရားကြီးရဲ့အဲ့ဒီအခန်းရဲ့အဝင်ပေါက်ရဲ့ဘေးမှာထောင်ထားတဲ့ဘုန်းကြီးတို့တောင်ဝေးလိုလိုပါလိုလိုစူတော့ပါလိမ့်မယ်အဲ့ဒါကဘုန်းကြီးတို့လိုက်ကာတွေကိုဆွဲရတာ လိုက်ကန်လေးတွေကိုလိုက်ကန်လေးတွေနဲ့ထိုးထိုးပြီးဆွဲရတယ်လိုက်ကန်မြင့်တော့ဘုရားကတော့ဘိန်းလေးတွေနဲ့လိုက်ကန်လေးတွေတက်တက်ဆိုတော့အဲ့ဒါလေးကိုအဲ့ဒီဟာကိုဘုန်းကြီးကန်ယူသွားတယ်အဲ့ဒီမှာကန်ယူသွားပြီးတော့ခတ်တုတ်တုတ်သွားပြီးတော့အဲ့ဒီအော်နေတဲ့အဆောင်တွေဒလဝါနေကိုဟေ့ဘာကိစ္စအော်နေတာလဲဘာအော်လာလဲဘုန်းကြီးသွားပြီးတော့ဓမ္မယုံထဲမှာတခိုးဝင်နေတယ်အဲ့ဒီမှာဓမ္မယုံထဲမှာတခိုးဝင်နေတယ်ဒါကြောင့်မို့သူတို့ထွက်မလာနိုင်အောင်မို့ ပေါက်ကနေပေါက်ကနေပေါ်နေတာဒါနဲ့ဘုန်းကြီးဓမ္မယုံမောတက်သွားတယ်ဓမ္မယုံမောတက်သွားတော့ဓမ္မယုံမောကချင်းစကားတကားတွေကပိတ်ထားတယ်ဘုန်းကြီးတို့ဓမ္မကြီးတွေကဖွင့်ထားပြီးချင်းစကားတကားပေါက်လေးတွေလောက်ပိတ်ထားတယ်ညာပိုင်းဆိုတော့အဲ့ဒီမှာအတွင်းကိုဘုန်းကြီးချင်းစကားကနေကြည့်လိုက်ကြည့်လိုက်တဲ့ကအတွင်းမှာအကုန်လုံးရုံရင်းဆန်ကဖြစ်နေပြီအတွင်းထဲမှာအတွင်းထဲမှာရုံရင်းဆန်ကဖြစ်နေပြေးကြလွှားကြတခါလဲလဲကြငိုကြအဲ့ဒီမှာဖြစ်နေတယ် အဲ့ဒါဘုန်းကြီးခြေစကားတရားကြီးကိုဖွင့်ပြီးတော့အဲ့ဒီမှာဘာဖြစ်တာလဲဘာဖြစ်တာလဲဘုန်းကြီးအော်တယ်ဘုန်းကြီးအတန်မပေါက်တော့အတန်မပေါက်တဲ့အခါကျတော့ဘုန်းကြီးဘာလုပ်ရလဲဆိုပန်လာတဲ့အဲ့ဒီဒုတ်ချောင်းကြီးနဲ့ဟိုဒီလိုကြမ်းကြီးကိုဘုန်းကြီးတခါဘုံဘုံဆိုပြီးတော့ရိုက်တယ်အဲ့ဒါဘုံဘုံနဲ့ရိုက်တော့မှအတန်မြေတော့မှကျဲတော့မှအဲ့ဒီပြေးလွှားနေတဲ့ပုံကိုယ်တွေကလည်းတခါတည်းဘုံဆိုလဲကြတော့အခုတော့ အကုန်လုံးလဲတဲ့လူကလဲဝတ်တဲ့လူကဝတ်ထိုင်တဲ့လူကထိုင်ငိုတဲ့လူကငိုဖြစ်ကုန်အဲ့ဒါဘာဖြစ်တာလဲဘယ်သူမေးလို့မှမရဘယ်သူမေးလို့မှမရတဲ့ခါကျတော့အခုဒီကယောဂီစောင့်ရှောက်တယ်စောင့်ရှောက်ရေးတယ်လို့ပေါ့ဘယ်မလဲစောင့်ရှောက်ရေးတွေဘုန်းကြီးစောင့်ရှောက်ရေးတွေဘယ်မလို့ထွက်ခဲ့ထွက်ခဲ့ဆိုတော့အော်တော့စောင့်ရှောက်ရေးတွေရလဲဘေးကပ်ပြီးဝက်နေကြတယ်သူတို့သူတို့တိုက်ခဲမှဆိုလို့လေအဲ့ဒါဘေးကပ်ပြီးဝက်နေကြတယ်စောင့်ရှောက်ရေးတွေကဒါနဲ့စောင့်ရှောက်ရေးတွေ မေးတယ်ဘာဖြစ်တာလဲသူလည်းမသိဘူးလေဘယ်သိမှလဲသူလည်းငိုက်နေတယ်လုံးဝမသိလိုက်ရှေ့ကဘာဖြစ်သွားလဲဆိုတော့သူသိကုန်မသိလိုက်အဲ့မှာမသိလိုက်တော့သူတို့လည်းဘယ်လိုမှမေးလို့မရမရတော့ဘုန်းကြီးကတကယ်သတိလက်တဲ့ပုဂ္ဂိုလ်တွေရောမေ့နေတဲ့ပုဂ္ဂိုလ်တွေအကုန်လုံးထူခိုင်းထူခိုင်းအဲ့ဒီသတိကောင်းတဲ့ပုဂ္ဂိုလ်တွေအားလုံးကဝိုင်းပြီးတော့ခါလည်းသိရအောင်လို့လုတ်ကန်ပြီးတဲ့အခါကျတော့မှကဲပြန်တော့ဆင်းတော့ဆိုပြီးတော့ကိုယ်ဆောင်ကိုယ်စင်ဒီထဲမှာထားလိုက်ရင်ဆူညာပွက်နေတော့ အဲလိုဆင်းတော့ကိုယ်ဆောင်ကိုပြန်ဆိုပြီးအဆောင်ပြန်ပြီးအဆောင်မှုရကိုယ်ဆောင်ကိုတောင်းဝန်ယူပေးဆိုပြီးတော့ဆင်းနေအောင်တန်လည်းဘုန်းကြီးမှားလိုက်ပြန်လှောက်လိုက်ပြန်လှောက်လိုက်တော့မှနောက်ရက်မနေ့အာယုံဖုံးပေးပြီးတဲ့အချိန်ပေါ့အာယုံဖုံးပေးပြီးတဲ့အချိန်ကျတော့ဘုန်းကြီးအာယုံဖုံးပေးပြီးတော့ကိုယ်ဆောင်ကိုပြန်တော့အဆောင်ရောက်အဆောင်ရောက်တဲ့အခါကျတော့မကြပါဘူးနောက်ကဒကမာကြီးယောဂီဒကမာကြီးတယောက်လိုက်လာတယ်ဘုန်းကြီးကအဲ့ဒီယောဂီဒကမာကြီးရဲ့နာမည်အခုချိန်ထိအောင်မမေ့ဘူး တော်ညက်တယ်ဘယ်အရုံးဆိုတော့အဲ့ဒီဒကမာကြီးရဲ့ရွာလည်းမမေ့ဘူးနန်းကတ်ကြီးရဲ့ဘုန်းကြီးမှတ်မိနေတယ်အမှတ်တရဖြစ်လာတာကိုသူအမှတ်တရလောက်ထားတဲ့ပုဂ္ဂိုလ်ဆိုတော့မမေ့တော့အဲ့ဒါနဲ့အဲ့ဒီဒကမာကြီးကလာပြီးတော့မနေ့စောစောကြီးလာအဲ့ဒီမှာလာပြီးဝင်လာတော့ဘုန်းကြီးဒကမာကြီးဘာကိစ္စလာတာဘုန်းကြီးခါကိုတယောက်တည်းမလာဘူးဆိုတော့သိတယ်မဟုတ်လားဘုန်းကြီးစီမံတယ်ဘာလို့ဒီချိန်ကြီးကိုလာခဲ့တာလဲဆိုစီမံတယ်မဟုတ်ပါဘူးဗျာတပည့်တော်ရှောက်ဆရာရှိလို့ပါရှောက်ဆရာရှိလို့ပါ ရှောက်เสียရှိမယ်မြဲမြဲရှောက်မြဲမြဲပြန်ဆိုပြီးဘုန်းကြီးကရှောက်တယ်အဲ့ဒါနဲ့ရှောက်เสียရှိလို့ကဘာလဲဆိုတော့ရှောက်တော့မင်းညတပီတော်ပါဗျာဘာတပီတော်လဲခင်ဗျာမင်းညမီးတော့ကဘာလို့မပြောလဲဘုန်းကြီးကပြောတာကောမင်းညမီးတော့ကဘာလို့မပြောလဲဆိုတော့မင်းညကပြောလိုက်ရင်တပီတော်ဝိုင်းတက်ကုန်ကြီးအဲ့တော့သူ့ကြောင့်ဖြစ်သွားတာကဲပြောတာအောင်အဲ့ဒီကျတော့ဘုန်းကြီးကစိတ်ဝင်စားသွားပြီလေပြောစမ်းဘာဖြစ်တာလဲဆိုတပီတော်မင်းက ဘယ်လိုမှတရားမှလို့ထိလို့မရဘူးဗျာငိုက်လိုက်တာငိုက်လိုက်တာဘယ်လိုထိလို့မှမရဘူးရှေ့ငိုက်လဲနောက်ငိုက်ငိုက်လိုက်တယ်မှာအလွန်ငိုက်တယ်ထိလို့ကိုမရအဲ့ဒီမှာတပည့်တော်ဗျာတဲ့ထိနေရမယ်နဲ့ဘုံဆိုနောက်နိုင်ကြတော့အဲ့ဒီမှာယောဂီလေးရဲ့ဟိုယောဂီနောက်ကထိုင်တဲ့ယောဂီရဲ့ရင်ဝင်နဲ့သွားပြီးကြတော့အဲ့ဒီယောဂီကအမှတ်ကောင်းနေတဲ့အချိန်ခွန်ကြီးတို့အမှတ်မကောင်းတဲ့ပုဂ္ဂိုလ်ကတော့မလန့်ဘူးတော့အမှတ်ကောင်းပြီးတော့တတိကောင်းနေတဲ့အချိန်ဒါမှမဟုတ်ဘုန်းကြီးများ ကမ္မထဆရာယောဂီယောဂီမှာတခါအိတ်မပြောဘူးတတိတွေကကောင်းတယ်အိတ်မပြောဘူးဆိုတော့ခဏခဏနိုးနေတယ်ဆိုတာတတိကောင်းတာလားမကောင်းတာလားတတိကောင်းတာအဲ့တော့တတိလွတ်တာမဟုတ်ဘူးအဲ့ဒီပုဂ္ဂိုလ်ကတတိကောင်းနေတဲ့အတွက်ကြောင့်ညာအိတ်မပြောဘူးခဏခဏဖြတ်ဆုံလို့ဖြတ်ဆုံလို့ဖြတ်ဆုံလို့အာယုန်တွေမျိုးမျိုးထင်နေတာအဲ့ဒီအချိန်မျိုးဆိုရင်ဘုန်းကြီးတို့ကမ္မထဆရာသိကြတယ်ဒါယောဂီမျက်ဖြူဆိုင်လေလူနာမျက်ဖြူဆိုင်လေဆရာကြိုက်လေဆိုတာ ယောဂီပုဂ္ဂိုလ်ဟာဒီလိုအိတ်မပြောဘူးမှတ်နေရတာအိတ်မပြောဘူးညလည်းတပြက်ပြက်လုံးနေအာယုန်နေရတဲ့ကြောက်ပွက်လမ်းမော်ဒီတင်နေဘယ်လိုဖြစ်လဲဆိုရင်ကမ္ဘာဆရာကြိုက်ပြီသဘောကျပြီဒီယောဂီတတိကောင်းနေပြီဆိုတာဘုန်းကြီးတို့ကလို့တတိကောင်းပြီတမာတိဖြစ်စဖြစ်နေပြီအဲ့ဒီအချိန်မျိုးကနောက်ကချောင်းဆိုးလိုက်လန့်သွားတုံဆိုပြီးတော့တခါဒိန်းဆိုသူကလန့်သွားရတဲ့ဝင်းကြီးနေထပြီးမှတ်လို့မရဘူးတခါလေရင်းနေဒိန်းဒိန်းဒိန်းဒိန်းဒိန်းဖြစ် အဲ့ဒီမှာဟိုတုန်းကစိတ်ရှည်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ပေမဲ့လို့လည်းပဲအခုချိန်မှာစိတ်သိတိုးနေတယ်။ဘာကြောင့်လဲဆိုတော့ तू ကတတိယသိကောင်းနေတဲ့ခါကျတော့အာယုံကမိနေတဲ့ခါဘေးကပုဂ္ဂိုလ်ကချောင်းဆိုးလိုက်လန့်သွားလိုက်ဘေးကပုဂ္ဂိုလ်ကဟိုးဒီခါနဲ့ဘုံပြုတ်စီဘုံဒီပြုတ်စီဘုံပြုတ်စီဟိုဖုံးလေးကပြုတ်ကြလို့ချောင်းဆိုးကလန့်သွားလိုက်ဟာတော့ခါဟိုပုဂ္ဂိုလ်ကတခါကျွကျွကျွကျွနဲ့နိုင်နေဟာလန့်သွားလိုက်အဲ့လိုတတိကောင်းနေတဲ့ခါကျတော့ဒီအတန်းကြီးဟာသူ့အတွက်ထိတ်လန့်စရာတိုးတိုးလေးကအကျယ်ကြီးဖြစ်နေ အဲ့လိုဖြစ်ပြီးထင်လန့်စရာဖြစ်နေတာအခုလိုလူပေါင်းကြီးကခေါင်းကြီးပါကြလာတယ်ဆိုတော့အခါလည်းဘယ်လိုမှထင်လို့မရအဲ့ဒီမှာတပည့်တော်တဲ့သူ့ကိုဆွဲလိုက်ပါလေဆွဲလို့မရဘူးသူကလည်းပြေးလာအဲ့ဒီမှာပြေးတော့ဒီလောက်ယောဂီအများကြီးတဲ့ပြေးတော့အကုန်မောက်ရလေဒီယောဂီတိုက်လေဒီယောဂီကထပြေးဟိုယောဂီဝင်တယ်ဟိုယောဂီကထပြေးအကုန်လုံးကတယောက်တယောက်ပြေးကြတဲ့ကတကုန်လုံးကလဲကုန်ရမောက်ရဒီလဲရှိလဲ နေရွက်ဒီပါလေးဆိုရင်လည်းဟိုပါခေါ်လဲဆိုရင်လည်းညိအကုန်လုံးဖိတ်တာရဲဖြစ်တယ်အဲ့ဒါဘာကြောင့်လဲဆိုရင်အိမ်ငိုင်လို့ဟုတ်တယ်အိမ်ငိုင်လို့အိမ်ငိုင်တာပြေကိုလည်းအထူးထင်းသိညာအိမ်ငိုင်ရင်လည်းပဲအထူးထင်းသိညာကိုယ့်အကူတတိလေးနဲ့ငိုင်နောက်နဲ့ပြန်လဲကြတဲ့ဖြစ်မျိုးမလားမရောက်စီနဲ့အဲ့တော့ကိုယ့်အကူပြန်ပြီးတော့အိမ်ငိုင်တယ်ဆိုရင်ငိုင်မြင်းမှုပယ်ဖြောက်တဲ့နည်းရှိတယ်ဒါမြတ်စွာဘုရားဟောတာနော် အချင်းငံကြီးမှုပေဖြောက်တဲ့နေရှိတယ်တကယ်လို့ကိုဟာတိဏမိတာဝင်နေပြီဆိုရင်ဒီလိုထိုင်နေတဲ့အထိုင်လေးကိုပြောင်းပြီးတော့ထိုင်လိုက်ပါလေဓမ္မမို့မှတ်နေတဲ့အမှတ်ကလေးဟာဖောင်းတဲ့ပင်နဲ့မှတ်နေရင်ထိုင်နေထိတယ်လို့ပြောင်းမှတ်လိုက်ပါပညာပြောင်းပေးအဲဒီလိုပြောင်းပေးလိုက်ရင်အချင်းစိတ်ကြီးပြေသွားပါလိမ့်မယ်တဲ့ ဒီလိုမှမဟုတ်ဘူးဆိုရင်မိမိရထားတဲ့ဖျားစာလေးတွေကိုစိတ်ထဲကစောက်ပြီးတော့ကြံတွေးပါအဲ့လိုရထားတဲ့ဘုရားစာလေးတွေကြံတွေးနေရင်လည်းပဲချိနမိတ်တာအချင်းစိတ်ကြီးပြောက်သွားပါလိမ့်မယ်တဲ့ဒီလိုကြံတွေးလို့မှမရဘူးဆိုရင်အချင်းနေတာပဲဆိုရင်ပါဇက်ကအတန်ထွက်ရုပ်ပါသို့တော့အများနဲ့အထုတ်တဲ့နေရာမှာအတန်ထွက်ရုပ်လို့မဖြစ်ဘူးပေါ့ဒါမဲ့ဆိုဘုရားကတော့အတန်ထွက်ရုပ်ပါတဲ့ချိနမိတ်တာတွေဝင်နေတယ် အဲ့လိုအတန်အတွက်ရွတ်လို့ရှိရင်တဲ့အေးချင်စိတ်တွေပြောက်သွားပါလိမ့်မယ်တင်ညာပြောင်းပေးစာကြံတွေရွတ်ရေးအဲ့လိုအတန်အတွက်ရွတ်လို့မှအေးချင်စိတ်ကမပြေဘူးဆိုရင်တဲ့နေရွက်ကိုဆွဲလိမ့်မှာဘာလို့ရမလဲနေရွက်ဆွဲဆွဲလိမ့်ကိုနေရွက်ကိုဆွဲပြီးပို့ထူသွားအောင်လိမ့်မလားအဲ့ဒါဆိုရင်အေးချင်စိတ်တစ်ခါပြေသွားလိမ့်မယ်အဲ့လိုကိုယ့်ဟာကိုယ်ဆိုရင်တော့လည်းပဲညာရင်ညာနေဦး ဘေးကပုဂ္ဂိုလ်ပြောတာငါများအိမ်ငိုက်နေရင်ငါတို့ရဲ့ကိုဆွဲပြီးလိမ်သမ်းမှာဟိုပုဂ္ဂိုလ်ကတော့မညာမတာပုတ်ချေပလိုက်မှာမညာမတာပုတ်ချေလိုက်ပြီဆိုတော့အချင်းစိတ်ကိုလုံးဝမရှိတော့ဘူးမရှိတဲ့အချိန်ငါ့ကိုမညာရမလားဆိုသူများရင်ငါပြန်ဆွဲမယ်ဆိုအဲ့လိုစိတ်ကပြန်ဖြစ်သွားတာလေဒါမှမဟုတ်တင်ညာပြောင်းပေးစာကြံတွေးရွရည်နာဆွဲဖြည်တကယ်ကိုဆွဲဖြည်ပါလေရွရည်နာဆွဲဖြည် ဒီလိုနေရွက်ကိုဆွဲဖြည့်ပြီးတော့ရှုမှတ်တယ်မရဘူးတိနာမိတာဝင်လာပဲငိုက်တာပဲဆိုရင်ထမျက်နှာတက်လိုက်ပါမျက်နှာတက်လိုက်ရင်အချင်းစီတီပြေသွားမယ်မျက်နှာတက်ပါအဲမျက်စိကိုဖွင့်ထားပါအလင်းကြံလိုက်ပါမျက်စိကိုဖွင့်ပြီးတော့အလင်းရောင်ရှိတဲ့နေရာကြည့်ပေါ့ညဆိုရင်မီးလင်းရတဲ့နေရာကြည့်နေ့ဆိုရင်နေအောင်ထိုးတဲ့ဘက်ကိုကြည့်အဲ့လိုကြည့်ရင်အချင်းစီတီပြေသွားမယ်အဲ့လိုမှအချင်းစီကမပြေသေးဘူးဆိုထားမျက်နှာတက်ပါမျက်နှာတက်ပြီးတော့ပြန်ရှုပါ ဒီလိုရှုမှတ်လို့မှမရဘူးဆိုရင်တော့ထိုးတာလေးလည်းတော့နင်းရှိတော့ဘူးဒါမြတ်စွာဘုရားပေးတဲ့နည်းနော်ဒါနည်းချောင်းနည်းမြတ်စွာဘုရားကဒါအချင်းစိတ်ကိုဖြေပြောက်တဲ့နည်းဆိုပြီးပေးတာအဲ့ဒါဘသူကိုဟောခဲ့တာလဲဆိုရင်ရှင်မမောက္ကလံကိုဟောခဲ့တာဘသူကိုဟောခဲ့တာလဲရှင်မမောက္ကလံဆိုတာတကိုးရမှာဣတရေရတော့ဘူးတယ်မထီကြီးအဲ့ဒီမှာအဲ့ဒီအချိန်တုန်းကတကိုးရမှာဣတရေမရသေးဘူးတရားစအထုတ်တဲ့အချိန်တုန်းကရှင်မမောက္ကလံနဲ့ ငိုက်တာပဲအဲ့လိုငိုက်တော့ဟကြည့်လို့မြတ်စွာဘုရားရဲ့จิตတမောကလံဌိနမိတ်တာတွေဝင်နေတယ်အဲ့ဒီဌိနမိတ်တာကိုဒီလိုပဲဖြောင်းဆိုပြီးတော့မြတ်စွာဘုရားဖြောင်းပြီးလေးပြီးထားတာဒါကြောင့်ဘုန်းကြီးဌိနမိတ်တာဝင်ရင်လည်းပဲစောစောကဘုန်းကြီးပေးတဲ့အတိုင်းအဲ့ဒီဖြောင်းလေးလေးတွေအတိုင်းပဲဖြောင်းသွားဖို့ပါပဲနောက်ပြီးတော့တုတ်တွေအိပ်ပျော်လတ်တော့အိပ်ပျော်တဲ့အချိန်မှာတော့မှတ်လို့မရဘူးဇာဂရိတွေအိယာကနိုးတဲ့အခါဘယ်ချိန်မှာလဲအိယာကနိုးတဲ့အခါ ဒါကြောင့်မို့အိယာဝင်တုန်းကတော့ဘုန်းကြီးတို့ယောဂီများမှတ်တယ်အိယာနိုးပြီဆိုတော့ဟောပြုံးပြင်းဆိုပြီးတော့သူ့ရဲ့အရင်တော့ရအောင်ကိုကအစိုးရထားပြီးတော့အတင်းထားပြီးရဒီနေရာမှာအိယာကနိုးတာနဲ့ယောဂီပုဂ္ဂိုလ်ကနိုးတယ်နိုးတယ်မှန်မထသေးဘူးအိယာကနိုးတာရှိသေးတယ်နိုးတယ်နိုးတယ်မှန်ထကျင်တော့မှထကျင်တယ်ထကျင်တယ်ထတော့မှထတယ်ထတယ် ပရင်ဘဝဆင်းကျင်ရင်ဆင်းကျင်တယ်ဆင်းကျင်တယ်ဆင်းတော့မှဆင်းတယ်ဆင်းတယ်အားလုံးဆင်းပြီးပြီဆိုမှဟောပြုဝေကိစ္စပြုတာလေအားလုံးမပြုရဘူးလားပြုရပါဘူး။ဒီဒါကြောင့်မို့ဇာတိတိနိုးလာတော့ဘာတိတိစကားပြောတဲ့အချိန်စကားပြောရင်လည်းပဲရှုမှတ်မှုနဲ့ပြောတယ်။ဘုန်းကြီးယောဂီများမှတ်နိုင်ရင်တော့ပြောပေါ့ဟုတ်တယ်မလား။နောက်ကအဲ့ဒီမှာရှေ့ကစကားပြောတယ်နောက်ကမှတ်စိတ်ကလေးကတ်နိုင်ရင်တော့ပြောပေါ့ တကယ်လို့အဲ့လိုလည်းမကန့်နိုင်ဘူးဆိုရင်တော့မပြောတာကောင်းတယ်နော်စကားတော့စကားပြောတာတရားကိုအနှောက်အယှက်ဖြစ်ဆုံးပဲတဲ့စကားပြောခြင်းဟာတရားကိုအနှောက်အယှက်ဖြစ်ဆုံးပဲကြီးစတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ယောဂီစီမင်းဥပဒေထဲမှာစကားပြောတာကိုအပြစ်ကြီးဆုံးဟုမှတ်ယူရမည်ဒါမာစီတနာရိတ်တာကြီးရဲ့ယောဂီစီမင်းဥပဒေ အဲ့ဒီမှာဘုန်းကြီးကအဲ့ဒါတွေဖတ်တယ်ဖတ်ကြည့်ပြီးတော့ဘာကြောင့်စကားပြောတာကိုအပြည့်ဆုံးအပြည့်ကြီးဆုံးတတ်မှတ်ရတာလဲရှံဖြစ်တာလည်းမဟုတ်တွေ့တတ်ကြတာလည်းမဟုတ်အဲ့ဒီမှာစကားပြောတာကိုအပြည့်ကြီးဆုံးလို့မှတ်ယူရမယ်အဲ့ဒီစကားပြောတဲ့ပုဂ္ဂိုလ်ကိုရေးတာကပြန်လွတ်တည်ထအောင်ရေးယူရမယ်ခေရေးတာကပြန်လွတ်တည်ထအောင်ရေးယူရမှာလေစကားပြောတဲ့ပုဂ္ဂိုလ်ဘုန်းကြီးကအဲ့ဒါကိုစိတ်ထဲမှာဘဝင်မကြအောင် ဘဝင်မကြတဲ့ကဘုန်းကြီးလည်းမနေတတ်ဘူးအဲ့ဒီမှာတရားအထုတ်နေရကနေပြီးတော့ဆရာတော်ဘုရားကြီးစံကြောင်းပေါ့ဘုန်းကြီးတာလေးတက်သွားအဲ့ဒီချိန်တုန်းကဘုန်းကြီးတို့တက်ခွင့်မရှိဘူးအဲဘုန်းကြီးတို့ယောဂီအစ်တရားအထုတ်နေတဲ့ယောဂီအစ်ကဆရာတော်ဘုရားကြီးစီမှာသွားခွင့်မရှိဘူးအဲ့ဒါနဲ့ဘုန်းကြီးကတက်သွားတယ်ဆရာတော်ဘုရားကြီးကအဲ့ဒီချိန်မှာဘာလုပ်နေလဲဆိုတော့တက်ပြရိုက်နေဆရာတော်ဘုရားကြီးတက်ပြရိုက်ကြမ်းကျူနေတယ်စာပြုတ်နေတယ်အဲ့ဒီချိန်မှာဘုန်းကြီးအသာလေးဝင်သွားတယ် ဝင်သွားပြီးတော့ဆရာတော်ဘုရားကြီးနဲ့ထိုင်ကြတော့အတော်နဲ့ဆရာတော်ဘုရားကြီးကလက်မလာဒီမှာရိုက်နေတာနောက်ခဏလောက်ကြာတော့မှဆရာတော်ဘုရားကြီးတက်ပြက်လေးရိုက်ပြီးတော့อืมမောင်ပစင်းဘာကိစ္စလဲလို့ပြီးတယ်ဒီပြီးတော့ရှောက်ထားเสียရှိလို့ပါဗျာဘာလျှောက်ထားကြတာလဲလျှောက်လေးဆိုတော့တပည့်တော်ယောဂီစည်းကမ်းကိုဖတ်ကြည့်ပါလေခင်ဗျာ အဲ့ဒီယောဂီစည်းကမ်းထဲမှာစကားပြောခြင်းကိုအပြည့်အကြီးဆုံးကိုမှတ်ယူရမည်စကားလေးပြောတာတော့လည်းဘာအပြည့်အကြီးလို့လဲဗျာဟုတ်ညက်လျှောက်တော့တာစကားလေးပြောတာလေးနဲ့ဘာကြောင့်ရောအပြည့်အကြီးဆုံးကိုသတ်မှတ်ထားပါသလဲဆိုတော့ဦးစင်းကဒီရိတ်တာကိုဘာကိစ္စလာတာလဲလို့ပြောတယ်တရားအထုတ်ချင်လို့ပါဗျာစကားပြောဖို့လာတာမှမဟုတ်ပဲတရားအထုတ်ဖို့လာတာတရားပဲအထုတ်ဖို့တဲ့ စကားပြောနေရင်သူစဉ်တရားတွေတုတက်ပါမလားတဲ့စကားပြောခြင်းဟာမိမိလေတရားအမှတ်ပြတယ်တဲ့နှစ်ယောက်စကားပြောရင်နှစ်ယောက်စလုံးအမှတ်ပြတယ်ယောဂီတို့နှစ်ယောက်စလုံးအမှတ်ပြတယ်နော်စကားတယောက်နဲ့တယောက်ပြောတာနှစ်ယောက်ပြောနေရင်နှစ်ယောက်အမှတ်ပြတယ်သုံးယောက်စုပြောရင်သုံးယောက်အမှတ်ပြတယ်ဒီပြောနေတဲ့စကားတန်ကိုဘေးပုဂ္ဂိုလ်ကြီးကြားရင်ဘေးပုဂ္ဂိုလ်ကြီးပါအမှတ်ပြတယ် ဒီဒီရောတခြားယောဂီတွေတရားကိုကိုကအနှောက်အယှက်ပေးရမရောက်ဘူးလားရောက်ပါတယ်အဲ့ဒါကြောင့်မို့တခြားယောဂီတွေကိုတရားအနှောက်အယှက်ပေးရရောက်တဲ့အတွက်တဲ့မိမိတယောက်တည်းပြက်လို့ကိစ္စမရှိဘူးတခြားပုဂ္ဂိုလ်တွေပါအနှောက်အယှက်ဖြစ်စေတဲ့အတွက်ဒီပုဂ္ဂိုလ်ကိုပြန်လှုပ်တည်ထီအောင်ဆုံးမလို့ရမယ်တတိပေးလို့ရမယ်တတိပေးရတယ်တတိပေးလို့မရတော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုပြန်လှုပ်တည်ထီအရေးယူရမယ်ဘာကြောင့်လဲရိတ်တာထဲမှာနေလေစကားပြောနေတဲ့ပုဂ္ဂိုလ်တရားတုတ်တက်မှာမဟုတ်တော့ဘူးဒါကြောင့်ပြန်လှုပ်ရ အဲ့ဒီလောက်ထိအောင်ရေးယူရမယ်ဆိုရင်ဒီမှာရေးဒီဒါလုံးနဲ့ပြန်လို့ရမလားမသိဘူးသုခိတွေအလုံးနဲ့ပြန်လို့ရတော့မလားမသိဘူးအဲ့တော့စကားပြောခြင်းကိုမပြောမဖြစ်တာတော့တော့ပြောပါဟုတ်တယ်မို့လားမပြောပဲနေလို့ရရင်မပြောပဲစိတ်စိတ်နေလိုက်ပါတကယ်လို့ပြောရပြန်ပြီဆိုရင်လည်းပဲတူတူနဲ့ပါတယ်လေလူရင်းလေးကိုပဲ ပြောတဲ့အခါမှာလည်းကြဲကြဲလောင်လောင်မပြောဘဲနဲ့တူတူတက်တာပြောပါဒီလိုဆိုရင်ဘေးပုဂ္ဂိုလ်တွေလည်းပဲဘေးကယောဂီတွေကိုလည်းပဲကိုကလေးစားရရောက်ပါတယ်ကိုမဖြစ်လို့ပြောပေမဲ့သူတို့ကအနှောက်အယှက်မဖြစ်စေဘူးဒါကြောင့်ဖြစ်နိုင်ရင်တော့စကားပြောခြင်းကိုအထူးရှောင်ဖို့မလိုဘူးလားမလိုပါဘူးအေးစကားပြောတာရောနောက်တုံ့ပြန်ပါဝင်စိတ်စိတ်နေတဲ့အခါစိတ်စိတ်နေတဲ့အချိန်ကတော့ကိုယ့်အကိုရှုမှတ်နေလို့ရတယ်ပဲချိန်ပြည့်ပြည့်ဒါကြောင့်ယောဂီပုဂ္ဂိုလ်များ မိမိတို့ကုသတိထံတရားကိုကြိုးစားအားထုတ်တဲ့အခါကာလမှာမိမိတရားတွေတိုးတက်ခြင်းနဲ့ဆိုရင်ခုအသေးစိတ်ခုပြောပြတဲ့ကောသရသံမစဉ်အနေနဲ့ရှုမှတ်ပွားများအားထုတ်ပုံတွေတိုင်းလိုက်နာပြီးတော့ရှုမဲ့ပွားမဲ့အားထုတ်မဲ့ဆိုရင်တရားနည်းနည်းတိုးတက်မှာလားမြန်မြန်တိုးတက်မှာလားမြန်မြန်တိုးတက်မှာပါဗျာ ဘာကြောင့်လဲမိမိစိတ်ကတခြားအာယုန်နဲ့ကျက်စားလို့လားတရားအာယုန်နဲ့ကျက်စားလို့လားတရားအာယုန်နဲ့ကျက်စားလို့တရားအာယုန်နဲ့ကိုကျက်စားနေတဲ့ယောဂီရဲ့တဏ္ဍာမှာစိတ်တည်ငြိမ်မှုတမာတိအားကောင်းစွာမြန်မြန်မရဘူးလားမရပါဘူးဒီတမာတိတွေထက်တာအားကောင်းစွာရရင်ယုတ်တဘောနံတဘောအဖြစ်ပြအိစ္ဆဒုက္ခနတ္တတဘောတွေမြန်မြန်ကြီးမသိရဘူးလားသိရပါဘူးအဲ့ဒီဉာဏ်တွေအလုံးပြည့်စုံပြီဆိုရင်နောက်ဆုံးပါရမီလို့ရှိမယ်ဆိုရင်ဖြစ်မှုပြည့်မှုတွေပြည့်စဲသွားရင်ငြိမ့်တဲ့နေပါ ကိုယ်တိုင်မျက်မှောင်မတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်ဗျာဟောဒီဆေးရစခန်းအတွင်းလေးမှာကိုပဲဒီလိုတရားတို့လေးမရနိုင်ဘူးလားရနိုင်ပါတယ်ဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကောစရတမ္ပဇင်အရာမှာဒီတမ္ပဇင်ပိုင်းမှာအသေးစိတ်အမူအရာအနေအချင်းခုဘုန်းကြီးဒီကနေ့ပြောပြတဲ့အတိုင်းဘုန်းကြီးတို့သွားတဲ့ခံမှာလည်းရှုမှတ်ဖို့ဆောက်စုပ်တဲ့ခံမှာလည်းရှုမှတ်ဖို့နောက်ကြည့်တဲ့မြင်တဲ့ခံမှာလည်းရှုမှတ်ဖို့တတိမလွတ်ဖို့ကိုယ်ရဲ့ဆန်းတဲ့နေရာမှာလည်းရှုမှတ်ဖို့တတိမလွတ်ဖို့မိမိတို့ရဲ့အဝတ်စားတွေဝတ်တဲ့အခါမှာချွတ်တဲ့အခါမှာ အင်းကြီးကျေပြီးတတ်တဲ့ကတပည့်ရန်နဲ့တပည့်တင်နာကစာပြီးရှုမှတ်မှုမလုပ်ဖို့နောက်စားတဲ့တောက်တဲ့နေရာတွေမှာအားလုံးရှုမှတ်ဖို့မလုပ်ဖို့သွားတဲ့လာတဲ့နေရာတွေမှာမလုပ်ဖို့နောက်ဆုံးမြတ်စွာဘုရားပြောလိုက်တဲ့အတိုင်းပြောရလို့ရှိရင်ဥစ္စာရပတ္တဝကာမေကျင်ကြီးကျင်ငယ်ဆုံးမှုပြုတဲ့နေရာမှာတောင်အမတ်တတိလွတ်ရမလားမလွတ်ရဘူးလားမလွတ်ပါဘူးဗျာအဲဒီလိုမလွတ်အောင်တတိဥစည်းတဲ့စိတ်လေးနဲ့ရှုမှတ်ပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့လူရှိအပ်သော ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုဒီနာဆောက်ကြည့်ကြဒီယနေ့မင်္ဂလာရမကျောင်းတိုက်ကြီးရဲ့ကုသိုလ် စုစုတွေကိုအားလုံးညှိနှိုင်းဝေကြမှာဖြစ်တယ်နော်။